ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်တရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတမာဒိဋ္ဌိ5မျိုးအမှတ်3တရားတော်နိဗ္ဗာန်ရောက်တာမရှိပါဘူးမှန်ပါဘယ်ဘုရားမှလည်းတမာဒိဋ္ဌိမပါဘဲနဲ့ဘုရားမဖြစ်ပါဘူးမှန်ပါဒါကြောင့်တမာဒိဋ္ဌိဟာအရေးကြီးဆုံးပဲ ဒါကြောင့်သမာဓိရှိသည်တရားဓမ္မတို့ဘယ်နှမျိုးရှိတယ်လို့၅မျိုးပါ၅မျိုးရှိတယ်ဆိုတော့မှတ်ထားပါနော်ကမ္မတက္ကရာသမာဓိရှိဇာနာသမာဓိရှိဝိပဿနာသမာဓိရှိမေသမာဓိရှိတရားဓမ္မတို့ဖို့သမာဓိရှိဘယ်နှခုရှိပါလဲ၅မျိုးပါ နာမျက်ရှိပြီးကြလာနေတော့ဒါတမာဒိဋ္ဌိကြီးပဲတမာကမှန်ကန်တာဒိဋ္ဌိကမြင်တာမှန်ကန်မြင်တဲ့တရားနာမျိုးရှိတယ်လို့မှတ်ထားရမယ်မှန်ကန်မြင်တဲ့တရားနာမျိုးရှိပါဗျာအဲ့တော့မှန်ကန်မြင်တာပဲငါမျိုးတောင်ပြရသလားဆိုတော့အိုးသူတန်းနဲ့သူမြင်ရရှာကြတာနော်ကလေးတန်းဟာကလေးကလေးတို့ဤသဘာဝအတိုင်းကလေးတို့ဤအမြင်ပဲရှိမှာပဲ အလတ်စားအလတ်စားမြင်လူရွယ်ရွယ်လူရွယ်ရွယ်မြင်လူကြီးလူကြီးမြင်ဒီတဲ့ပုပိကလာရှင်းမိနောက်မိအမြင်ကရှင်းမိနောက်မိအမြင်လို့ဥပါအောင်အမျိုးမျိုးတော့ပြမှာမှန်ပါဗျာပြရတယ်ခုလားပြရတယ်ပါဗျာအဲဒီကမ္မတက္ကဋညာအမြင်ဆိုတော့ကောင်းတာလို့ကောင်းကျိုးပေးမကောင်းတာလို့မကောင်းကျိုးပေးနိုင်တယ်ဒီအမြင်လည်းညာပါလို့ပဲလို့ဆိုရမှာမှန်ပါဗျာ သို့တော်ရည်ညာအဆုံးညာလို့ဆိုမလားအစညာလေးမျှပဲလို့ဆိုမလားအစညာလေးမျှပဲရှိသေးတော့ဘုန်းကြီးတရားဓမ္မတွေဟောဒီညာနဲ့မတင်းတိမ်တော့ပေးဘူးလို့မှတ်လိုက်တယ်ပေါ့မှန်ပါပါဒုတိယညာကလည်းသာနာပမှာအာနာပါနဲ့တွေလို့အမျိုးမျိုးသောပထဝီကတိုင်းအစရှိသလိုဇန်လန်းတွေကလို့ လောပိတကာလာရိဥ္စာတိတို့သည်ဒီဇံအပနာသမารိရခဲ့လို့ရှင်ပနာစောတွေစောနိုင်လို့ရှင်၎င်းနဲ့သေယူပယူပမြမပြေရောက်မယ်ယူပပြန်ယူပယူပမြမပြေရောက်မယ်လို့ဒီလောက်တော့လဲသူသိတာပဲဒီသိတာလို့သမာရိဋ္ဌိပဲမှန်ပါတို့တော်လဲသူသည်ဝိုးသေးကိုသာသိတယ်ဝိုးပြင်မဲ့မသိသောကြောင့်သူလဲခொနငါနဲ့ဆိုင်ထက်တန်းကြသလိုလိုနဲ့လမ်းမဆုံးသေးဘူးမှတ်ရမယ်မှန်ပါဗျာ ဖြတ်တန်းတော့မကြဘူးလားကြပါပါလမ်းဆုံးပါရဲ့လားဆုံးပါပါဒါကြောင့်ဒီသမာဓိတွေနှစ်ခုကလည်းညံသေးတယ်ဖြင်းသေးတယ်ဆိုတော့ဥပါတော့မှတ်ဖို့ပေါ့မှန်ပါပါဗျာဒါပြန်ဘာအရေးကြီးလာတယ်ဆိုတော့သုံးနာမဖြစ်တဲ့ဥပဒနာသမာဓိတိဒီဒကာရမတို့အရေးကြီးတော့တယ်မှန်ပါပါဥပဒနာသမာဓိတိဆိုတာကသာသနာ့ဘုံမှာပေါ်နိုင်တယ်လို့မှတ်ထားတယ် မှန်ပါပါဉာဏ်နဲ့တိတော့နှစ်တော့သာနာပါလည်းရှိတယ်ဆိုတော့မှတ်ထားရတော့ပေါ့ဒါပြန်သာနာရံသမာဓိက3မှန်ပါပါသာနာပသမာဓိက2ပေါ့ဗျာမှန်ပါပါအဲ့တော့အခုဒီဓမ္မတွေသာသနာ့ရင်းနဲ့ကြုံနေတာတကြောင်ဆရာသမားကောင်းနဲ့ကြုံနေတာလည်းတကြောင်ဤကြောင်းတွေကြောင်အလုံးလုံးပြီးဒီကလာခန္ဓာစသိငြိမ်းတဲ့နိဗ္ဗာန်ကိုသွားကြလို့ဆိုတော့သုံးနံပါတ်ကစပြီးရေသကြီးခမရတို့ အလုတ်စခန်းသင်ရမယ်အလုတ်လုံနည်းကိုသိရမယ်အလုတ်လုံနည်းလှုပ်ခြင်းကြောင့်ကြိုးကျေစုများတာကိုသိရမယ်မှန်ပါပါဒီလိုမှသာလင်ဘုန်းကြီးတို့ဓမ္မတွေသာသနာ့တွင်လှုပ်ကိုလည်းလှုပ်ဖြစ်ရလဲရောက်ဘောမြတ်စွာသန္တရာကဆိုရလာတယ်လေဒီကနေ့ချီဆိုင်ရတယ်ဆိုတဲ့ဥစ္စာလည်းမှတ်ထားဖို့ပါပဲဘောမြတ်စွာသန္တရာကဘယ်လိုပဲမိုက်မိုက်ဘယ်လိုပဲတေးတေးယခုဘဝလည်းမသိမလိမ္မာလို့ဘယ်လိုပဲမိုက်မိုက်ဘယ်လိုပဲတေးတေး ။ကံကြီးငါဘာမထိုက်လို့ရှိလို့ရှိရင်ဘုန်းကြီးများကဟာဒကာဓမ္မတို့ဒုက္ခကသိငြိမ့်နိုင်တဲ့ဉာဏ်ရနိုင်သေးတယ်ဆိုတာကိုပဲအားပေးပါတယ်။မှန်ပါပါ။အားပေးတဲ့အတိုင်းလည်းညင်းနေကြမလို့ပါဘူး။ရနိုင်ပါတယ်လို့ပဲဆုံးဖြတ်ချပေးတယ်။မှန်ပါပါ။ကောင်းပြီဒါဖြင့်ဒကာဓမ္မတို့သုံးနာမဉာဏ်ရေးရှိတယ်လို့မှတ်ပါနော်။ကြီးပါပါ။သုံးနာမဉာဏ်ကဘယ်ဟာကိုလှည့်ရမှာတော့မေးဖို့လိုတယ် သုံးနာမဉာဏ်ဒီပဲကိုလဲရမှာတော့မေးတော့ခန္ဓာပေါ်မှာလဲရမယ်လို့မှတ်ရမယ်မှန်ပါဗျာသုံးနာမဉာဏ်ဒီပဲပေါ်မှာလဲရခန္ဓာပေါ်မှာလဲရပါဗျာခန္ဓာပေါ်မှာလဲရမယ်ဆိုတော့ရှေ့ပိုင်းမှာခန္ဓာဒီဒကာရမတို့၅မျိုးရှိတယ်မှန်ပါဗျာသက္ကုံသပရိစ္ဆယုပိစ္ဆပုရိသက္ခုဝိညာဏဩဝိညာဉ်နဲ့ခန္ဓာဆိုရယ်ခန္ဓာပဲကိုမှန်ပါအဲ့ဒီ သောတင်္ဆရိစ္ဆသရိစ္ဆဝိသောတဝိညာဏံဆိုတော့ဩဒါလဲခန္ဓာ၅ပါးပဲပေါင်းလိုက်ခန္ဓာ၅ပါးကြီးပဲမနင်းသပရိစ္ဆဓမေစ္ဆဝိသရိမနောဝိညာဏံဆိုရဲခန္ဓာ၅ပါးပဲပေါင်းလိုက်လို့ရှိရဟုတ်တော့ဒါဖြင့်တရားဓမ္မရတာပရိစ္ဆသမုပ္ပါစခန္ဓာရင်ပေါ်တဲ့တရားအစပရိစ္ဆသမုပ္ပါစလို့မှတ်လိုက်တာပေါ့အဲ့ဒီဝိညာဏတဝိညာဉ်ရှိတဲ့နေကမျက်လုံးဝိညာဉ်မျက်လုံးထဲမှာမြင်တဲ့စိတ် နားရင်ကြားတဲ့စိတ်နှာခေါင်းထဲမှာအဲမွေးရကြိုင်တာသိစိတ်ကလေးလျာထဲမှာစားရတောက်တတ်တဲ့စိတ်ကလေးကိုယ်ပေါ်မှာရရန်ကောင်းတဲ့စိတ်ကလေးမနှောရင်ကြံစီတွေးတောတဲ့စိတ်ကလေးအဲဒီ6မျိုးကဝိညာဉ်ကြီးလို့မှတ်လိုက်စမ်းပါမှန်ပါဒီ6မျိုးဒီကားလို့ဆိုရင်ဒကာဓမ္မတို့ကိုအမြဲတမ်းသူတို့6ခုဟာလက်ပပိရိကလာဖြစ်နေတော့တယ်ဆိုတော့မှတ်ထားလိုက်တော့ ဒါပရိစ္ဆေသမုပ္ပါစပြီးဖြစ်တာပဲသူတို့ကစပြီးဆုံးလဲဆုံးပြီးတဝိညာဉ်ပြီးနောက်တဝိညာဉ်ပြန်စတယ်လို့မှတ်ရမယ်မှန်ပါပါကောင်းပြီဒါဖြင့်ဒီဝိညာဉ်ကိုဓမ္မတွေကသုံးနံပါတ်ဖြစ်တဲ့ဥပဒနာဉာဏ်နဲ့ရှုရလိမ့်မယ်မှန်ပါပါသုံးနံပါတ်ဖြစ်တဲ့ဥပဒနာနဲ့ရှုလိုက်တော့အခုဘုန်းကြီးပြောနေတဲ့တရားသံကိုကြားကြပါတယ်မကြားကြဘူးလားကြားပါပါအင်းကြားတာဒီနာရင် သောတဝိညာဉ်ကကြားသည်မှန်ပါပါဓမ္မတို့ဘုရားကြားတယ်မှန်ပါပါ မြန်မာလိုပြန်လိုက်တော့ကြားစိတ်ကကြားတပတ်ကြကြားစိတ်ကကြားတယ်ဆိုတာသိတော့ဩဒီဥစ္စာဒီအင်္ဂပါလာတဲ့ကြားစိတ်လည်းမဟုတ်ဘူးထိုင်းစားကကြားစိတ်လည်းမဟုတ်ဘူးအခုအတန်နဲ့ပေါင်းပြီးမှပေါ်လာတဲ့ကြားစိတ်ဆိုရင်တော့လွဲပါမလွဲပါဘူးအခုအတန်နဲ့ပေါင်းပြီးမှပေါ်လာတဲ့ကြားစိတ်လို့ဒကာဓမ္မတွေမှိုက်တော့ဩဒါပြိဿသမုပ္ပါအစပါလားလို့မှတ်လိုက်တယ်အဲ့ဒီအစကိုဒကာဓမ္မတွေပုံနာမဥပဒနာညာနဲ့ အင်းကြားစိတ်ကလေးခုသိရမှာတော့ကြားစိတ်ကိုသိရမယ်ဉာဏ်နဲ့သေသေးချာချာကြည့်လိုက်တော့ကြားစိတ်ကလေးကိုရှိမရှိကိုကြည့်လိုက်တဲ့အခါကျတော့မရှိတာပဲသိပါလိမ့်မယ်နော်မှန်ပါဗျာသိတော့ဗာသိမယ်မရှိတာပဲမရှိတာပဲသိမယ်လို့သဘောကျအင်းကြားစိတ်သိတာလားမရှိတာသိတယ်မရှိတာပါဗျာမရှိတာသိတော့ကိုဒကာဓမ္မခန္ဓာ ကြားစိတ်ဆိုတာဝိညာဉ်နဲ့ခန္ဓာဒကာရမတို့သိပြီးသားတိုင်းမှန်ပါဗျာကြားစိတ်ရပါခန္ဓာပါဝိညာဉ်ခန္ဓာပါဟောကြားစိတ်ရဝိညာဉ်နဲ့ခန္ဓာဆိုတော့ခန္ဓာကိုသိတာလားမရှိတာသိတာလားမရှိတာသိတာပါဗျာဟောဒါဖြင့်ဒီမှာယနေ့ထူးထူးပြောရင်တာကဥပဝုံတို့မှတ်เสียဒီဥပဒနာရှုတဲ့အခါကျတော့ဥပဒနာဉာဏ်သည် သုံးနံပါတ်ဆိုတဲ့ရှုတဲ့သမာဓိဋ္ဌိသည်အင်းခန္ဓာကိုယ် စွန့်ပြီးတဲ့ကာလခန္ဓာကိုယ်လည်းစွန့်တယ်ဟုတ်လားမမိကြဘူးလားမှန်ပါဘူးသူမြင်တာဒီခန္ဓာကိုယ်လည်းစွန့်မှန်ပါဘူးဥပါဒင်ခန္ဓာသူမြင်တာလားမရှိတာသိတယ်မရှိတာမရှိတာဆိုတော့ခန္ဓာဟုတ်သေးရဲ့လားဟုတ်ပါဘူးဗျာငကိုယ်တော့ကတော့သောတာဝိညာဉ်ဆိုတော့ဝိညာဉ်နဲ့ခန္ဓာပေါ့ဗျာမှန်ပါဗျာကုသူသုံးလံပန်းနဲ့နေပြီးဥပဝန္တို့ကကြည့်လိုက်ပါတယ်ကြည့်လိုက်တဲ့အခါကျတော့ခန္ဓာတွေ့သလား အဲမရှိမှုပဲတွေ့သလားမရှိဘူးပါသဘောကျလားကျပါပါဒီကသစ်တို့ကိုမျက်စိတို့ဘာတွေ့မရှိတာတွေ့ပါဘူးအော်မရှိတာတွေ့ကောင်းပြီဒါဖြင့်ဒကာရမတို့အော်ဥပဒနာညာဤစွန့်ရည်တတ္တိဟာမရှိတာသိတာကိုတပည့်ကြကျပါဘူးဥပဒနာညာဤစွန့်ရည်တတ္တိဟာမရှိတာသိတာပါမရှိတာသိမရှိတာဒီကလည်းဆက်လို့ရှိရင်ဖြင့်ဘ ᱹ မရှိတာတုံးလို့ ဥပအောင်တို့ဥပဒိန်တို့မေးဖို့မလိုဘူးလားလိုပါဘူးခဏကဝိညာဉ်နဲ့ခန္ဓာဗျကြားတော့ကဘာပေါ်တော့ဝိညာဉ်နဲ့ခန္ဓာရှိသေးရဲ့လားရှိပါဘူးဒါနဲ့မရှိဘူးလို့သိတာဒီတတ္တယသမာဓိရှိမရှိဘူးလို့သိတာကဒါပြန်ခန္ဓာကိုသိတာလားခန္ဓာမရှိတာသိတာခန္ဓာမရှိတာသိပါဗျာသေသေးချာချာမှတ်ပါရကဓမ္မတို့ဩဥပဒနာဉာဏ်ဆိုတာခန္ဓာမရှိတာသိတာကို ရှင်းမလားရှင်းပါပြီဝိပဿနာဉာဏ်ဆိုတာခန္ဓာဉာဏ်ပါပါဗျာဒါတကယ်တော့မှလည်းတရားဓမ္မတွေနှလုံးသားသွင်းမှုမှမဟုတ်ပါဘူးမသွင်းဘူးပါဘယ်နဲ့ဖြစ်နေတုံးဒီဆရာဘုန်းကြီးနဲ့တည်းမှာဥပဒနာရှိရတာဥပဒနာရှိရတာဘာကိုရှိရတာတုံးဆိုတော့ခန္ဓာမရှိတာသိအောင်လုပ်ရတယ်လို့ပါဥပဒနာလို့မှန်ပါဘူးဥပါရတယ်လို့ဘာလုပ်ပါလဲခန္ဓာမရှိတာသိအောင်လုပ်ရတယ်အလုပ် ငကောရတိခန္ဓာနာရဲမကြာစိတ်ကလေးဝိညာဉ်နဲ့ခန္ဓာတော့မပေါ်ဘူးလားပေါ်ပါဗျာသူနဲ့တွေ့တဲ့ဝေဒနာခန္ဓာသင်္ညာခန္ဓာတွေပေါ်ဖို့ဗျာပေါ်ပါဗျာတို့တို့ဘာတွေပဲပေါ်ခြင်းနာပေါ်၅ပါးစလုံးပဲပေါ်ပေါ်ပေါ်တာ၅ပါးပါပဲထားပါတော့ကြည့်လိုက်တဲ့အခါကျဒီ၅ပါးတွေ့သလားမရှိတာတွေ့သလားမရှိတာတွေ့ပါဗျာဩဒါဖြင့်ဒကာဓမ္မတို့သုံးနံပါတ်သမာဓိဋ္ဌိဒီဝိပဿနာဟုတ်တယ်မဟုတ်တယ်သိကျင်ကြလေရှင်မရှိတာသိမှဝိပဿနာအမှန်လို့မှားမှန်ပါဗျာ ဝိပဿနာအမှန်ဆိုတာဘာပါလဲမရှိတာသိမှာကြားတဲ့စိတ်ကလေးတွေကဓမ္မတွေကဒီကနေညံနဲ့လှမ်းကြည့်လိုက်စမ်းရှိသေးရဲ့ရှိပါဘူးဘယ်သူမရှိတာတုံးဆိုလို့ရှိရင်ဖြင့်ဘယ်နဲ့ဖြေကြကဲခန္ဓာလို့ပြောလိုက်စမ်းပါဆိုတော့ဝိညာဉ်ခန္ဓာရှိတာကဲဝိညာဉ်နဲ့ခန္ဓာနဲ့မကပါဘူးဗျာသူနဲ့တွဲတဲ့ဝေဒနာတို့သင်ညာတွေရောဝိညာဉ်စိတ်တို့ရောရှိရလားမရှိပါဘူးဒါဖြင့်ခန္ဓာကိုမရှိဘူးမှန်ပါဘူး သဘောကျလားမှန်ပါပါဘာသိပါလဲခန္ဓာမရှိပါဘူးခန္ဓာမရှိတာသိမှန်ပါပါဥပအောင်တဲ့ဥစ္စာသေချာမှတ်စမ်းဥစ္စာရင်တော့သေချာမှတ်စမ်းဥပါရင်သေချာမှတ်ပါဥပဒနာရှိတာဆိုတာဒကာဓမ္မတွေသေချာလေးစားစွာနဲ့မှတ်လို့ရှင်ပြခန္ဓာမရှိတာသိအောင်လုပ်တယ်လုပ်ပါဥပဒနာလုပ်မှန်ပါဗျာရှင်းမလားရှင်းပါဗျာဥပဒနာရှိဆိုတာဘာသိအောင်လုပ်ရတာဗာလေခမရတို့ပြောနေတာကတော့ အနိစ္စသိဖို့လုံနေတာပဲဒုက္ခသိဖို့လုံနေတာပဲအနတ္တသိဖို့လုံနေတာပဲဆိုတာဒါရိုးရစကားပါမှန်ပါဗျာသူပါအောင်ဒါရိုးရစကားမှန်ပါဗျာတကယ်အစ်စ်ကတော့ဘုန်းကြီးပြောတဲ့ဒိဗေကမှာအစ်စ်အမှန်လို့မှတ်ကြမှန်ပါဗျာဘယ်နဲ့ကြောင့်လို့ဆိုတော့နားထဲမှာခန္ဓာ၅ပါးပေါ်ရမှန်ပါအတန်နဲ့ဘုန်းကြီးတန်ကဗုဒ္ဓံလို့ပြောလိုက်တော့ဒကာဓမ္မတွေကဗုဒ္ဓံလို့ကြားတဲ့ဝိညာဉ်နဲ့ခန္ဓာတို့ဝေဒနာခန္ဓာတို့ပေါ်ဘူးလားပေါ်ကြပါဘူး အဲ့ဒါလေးကိုဒကာဓမ္မတွေသုံးနာမှဖြစ်တဲ့ဥပဒနာသမာဓိဋ္ဌိနဲ့ရှုလိုက်စမ်းပါလို့ဘုန်းကြီးကပြောလိုက်ရှုလိုက်တဲ့အခါကျတော့ရှိသေးရဲ့ရှိပါဘူးဘာမရှိတာတော့မေးလိုက်ခန္ဓာမရှိတာခန္ဓာမရှိတာသိတာဥပဒနာညာမှန်ပါဘူးသူကအောင်ပါတယ်တော့အေးဒီနေ့ကစပြီသေချာရေးလေဖတ်ကြစမ်းပါဒကာဓမ္မတို့ခန္ဓာမရှိတာသိတဲ့ဉာဏ်ဒီဝိပဿနာသမားတွေ ခန္ဓာမရှိတာကိုသိတဲ့သမာဓိဋ္ဌိသည်ဝိပဿနာသမာဓိဋ္ဌိအဲဝိပဿနာသမာဓိဋ္ဌိဆိုတာခန္ဓာမရှိတာသိသိတဲ့တရားဓမ္မနိကံပြောတဲ့ဥဒိနဲ့ထူးထက်ပြီတဲ့မှန်ပါဗျာသဘောပါလားပါပါဝိပဿနာရှိဆိုတာဘာပါလဲခန္ဓာမရှိတာသိတဲ့အလုံးရှင်းပြီနော်ရှင်းပါပြီဝိပဿနာဆိုတာဘာပါလဲဩနေရကြိုက်တယ်ဥပအောင်နေရကြိုက်တယ် ဥပါဒံတော်နေရာကြပြီကြပါဘာဖြစ်လို့နေရာကြသလဲလို့ဆရာဘုန်းကြီးကတလောက်တော့ချီးမွမ်းပြီးဒီကလာဘုန်းကြီးတို့ဓမ္မတွေမွန်းတင်ပြီးပြောပါလိမ့်မလို့လို့မေးတဲ့အခါကျတော့ခန္ဓာလိုချင်လို့ရတာခန္ဓာကြီးကလောကကြီးတဲ့ဓမ္မတွေမလိုချင်မနဲ့ရထားတဲ့ခန္ဓာများရှိကြရဲ့ရှိပါဘူး လိုချင်မနဲ့ရထားတဲ့ခန္ဓာမရှိဘူးလိုချင်လို့ရထားတာမှန်ပါဘူးအဲ့ဒီခန္ဓာရနေသေးကာလပေါက်လုံးနဲ့ခန္ဓာနဲ့နိဗ္ဗာန်နဲ့ဟာကလည်းဒုက္ခသစ္စာနဲ့និရောဓသစ္စာဆိုတော့မိုးနဲ့မြေကြီးကနီးသေးတယ်မှန်ပါဘူးသူတို့ကခုကအမှန်ဝေးမဝေးဘူးလားဝေးပါဘူးအဲ့ဒီလိုဝေးတာတွေသိထားတော့မှဩခန္ဓာမရှိတာသိမှုသိမှသာလဲနိဗ္ဗာန်နဲ့နီးတော့မယ်မှန်ပါဘူးခန္ဓာမရှိတာသိမှနိဗ္ဗာန်ဩော်ဒါဖြင့်ဒကာဓမ္မတို့ သုံးနံပါတ်ဥပဒနာဉာဏ်သည်ဥပဒနာသမာဓိဋ္ဌိဘာကိုသိသလဲခန္ဓာမရှိတာသိမှန်ပါပါသိနေကြတော့ပြီတရားဓမ္မတို့ဥပဒနာရှိတာဒီဘယ်ကျိုးငါရှိတာတော့ခန္ဓာမရှိတာသိအောင်ရှုခိုင်းမှန်ပါသဘောပါရင်နော်ခန္ဓာမရှိတာကိုသိအောင်ရှုခိုင်း ဘဒုခန္ဓာရုံလို့ဆက်ပြီးမေးလိုက်တော့မှဘယ်လိုဖြေကြပါ့မိမိခန္ဓာငကောမိမိခန္ဓာထင်းနေတယ်မိမိခန္ဓာထင်းနေတယ်ငါကြားပါတယ်ငါစိတ်နဲ့ကငါငါကိုကြားပါတယ်ဆိုပြီးစိတ်ကိုငါလည်းဆွဲလိုက်သေးတယ်မှန်ပါပါတကယ်ဒီခန္ဓာကိုလည်းငါကိုယ်ရင်ကြားပါတယ်လို့ပြောလိုက်တဲ့အခါကျတော့ရှင်ခန္ဓာ၅ပါးတခါတည်းတရားဓမ္မတွေဒီကိုယ့်ကိုယ်ကိုယ်ကလည်းလှုပ်ထားတဲ့အကြောင်းဒီခန္ဓာ၅ပါးကကြားနေတယ်ပဲ တကယ်ပဲထင်လိုက်တာပဲမှန်ပါဗျာကောင်းပြီဒါဖြင့်ဒကာဓမ္မတို့ခန္ဓာငါးပါးကြားတယ်ဆိုတာတော့ပြန်သဘောတော့ကြပါပြီမှန်လဲမှန်ပါတယ်တဲ့သို့သောဥပဒနာသမာဓိရှိနဲ့ကြည့်လိုက်တော့ကြားတဲ့ခန္ဓာငါးပါးရှိမရှိမရှိပါဘူးဗျာကြားတဲ့ခန္ဓာငါးပါးမရှိပါဘူးဗျာကြားတဲ့ခန္ဓာငါးပါးမရှိဘူးလို့သိလိုက်တာဩမိမိတို့ဤသေမှုကိုမိမိတို့သိတာပဲမိမိတို့ရထားတဲ့ခန္ဓာဤပျက်စီးမှုကို မိမိတို့သိတာပဲသဘောကျမိမိတို့ရထားတဲ့ခန္ဓာ၅ပါးဤပျက်စီးမှုကိုမိမိသိပါဘူးဩဥပအောင်ရေသိဖို့တန်သွားတယ်တန်ပါဘူးသိဖို့တန်သွားပြီဓမ္မတို့ဩဥပဒနာသမာဓိဋ္ဌိဟာတင်းနေရကြပါလားမိမိတို့တသံတရားလုံးဆွဲလာတဲ့ခန္ဓာကြီးဒီခန္ဓာကြီးနဲ့ကွဲမှလည်းနိဗ္ဗာန်ကနေတာမှန်ပါဘူးအခုတော့ဒီခန္ဓာကြီးမရှိတာသိရတဲ့အတွက်အဲခန္ဓာနဲ့ဖြင့် အနာမရှိတာသိရပြီဆိုတာဒီဥပဒနာသမာဓိဋ္ဌိဖြစ်လာပြီဥပဒနာသမာဓိဋ္ဌိဖြစ်လာကြတဲ့ကောကဒကာဓမ္မတို့ခန္ဓာမရှိတာကိုသိတော့ကိုနိဗ္ဗာန်ခန္ဓာမရှိဘူးမှန်ပါပါခုလည်းခန္ဓာမရှိတာတော့သူသိလာပြီမှန်ပါပါဒါဖြင့်ဒီအတိတာရှည်သွားလို့ရှိရင်ဖြင့်နိဗ္ဗာန်ကတ်နေပြီမှန်ပါပါဒီအတိတာရှည်နိဗ္ဗာန်ကတ်နေပြီနိဗ္ဗာန်ကတ်နေပြီလို့ဆုံးဖြတ်ချက်ချစမ်းပါမှန်ပါပါ နာကြီးကြီးနဲ့ထောင်ကြနော်ဘယ်နဲ့မိတ်ရှိပါလဲနာကြီးကြီးနဲ့ထောင်ပါဆိုတော့ဥပအောင်ဒါ6ပြောတာလည်းမဟုတ်ဘူးနော်မှန်ပါဗျာ6ပြောတာလည်းမဟုတ်ဘူးဓမ္မတွေတသက်နဲ့တကူတသံတရားနဲ့တဏှာဆိုသလိုကူကြားရတာမှန်ပါဗျာတသံတရားနဲ့တဏှာဆိုသလိုကြားရတော့ခန္ဓာမရှိတာကိုသိအောင်ရှုတာဒီဝိပဿနာသမာဓိဋ္ဌိမှန်ပါဗျာဒါဖြင့် နိဗ္ဗာန်ခန္ဓာရှိမရှိမရှိပါဘူးခန္ဓာရှိရင်နိဗ္ဗာန်ဒုက္ခသစ္စာဖြစ်အောင်ပါပေါ့မှန်ပါပါဗျာအဲ့ဒါခန္ဓာမရှိတာ तू သိစပြုလာပြီမှန်ပါပါဘယ်လိုဆိုကြခန္ဓာမရှိတာအဲခန္ဓာမရှိတာ तू သိစပြုလာပြီဆိုတော့ဥပါရင်နိဗ္ဗာန်နဲ့နီးသလားဝေးသလားနီးပါပါနီးလာပြီဒါကြောင့်ဒကာဓမ္မတို့ဝိပဿနာဉာဏ်သည်နိဗ္ဗာန်ကိုမြင်တဲ့မဲ့ဉာဏ်နဲ့အနည်းဆုံးဟိတန်ရုပ်တေခရာဆရာ ပြောတာဟာသေချာကြိုက်တယ် မှန်ပါဗျာဝိပဿနာဉာဏ်သည်အနည်းဆုံးပဲမဉ္ဇဏ်နဲ့အနည်းဆုံးပဲမဉ္ဇဏ်ကနိဗ္ဗာန်မြင်တာဟုတ်ဗျမှန်ပါဗျအဲဥပဒနာဉာဏ်ဒီဘယ်ဉာဏ်နဲ့နေတော့မဉ္ဇဏ်နဲ့နေတယ်ဆိုတဲ့ကမဉ္ဇဏ်ကဘာအောင်မြင်လဲဥပဒနာဉာဏ်ကဘာမြင်လဲမဉ္ဇဏ်မရဘူးဟဲ့ရမ်းလို့မရဘူးဥပဒနာဉာဏ်ကဘာမြင်ခန္ဓာမရှိတာမြင်ရဥပဒနာဉာဏ်ကဘာမြင်လဲခန္ဓာမရှိတာမြင်ရ သူ့နောက်ကလာမှမညံကတော့ဒါအဖြစ်ဒကာရမတို့ဥပဒနာညံကလည်းတစိတ်တရေသသူနိဗ္ဗာန်မြင်တယ်မှန်ပါပါခန္ဓာမရှိတာပဲသူမြင်တယ်မှန်ပါပါဟိုနိဗ္ဗာန်ဆိုတာလည်းမညံကလည်းခန္ဓာမရှိတာပဲမှန်ပါပါနိဗ္ဗာန်ကလည်းခန္ဓာမရှိတာဥပဒနာညံကလည်းခန္ဓာမရှိတာအဲ့တော့ဟိုကအမြင်မရှိတာကိုမြင်တာနဲ့သူကခဏမရှိတာကိုမြင်တာဒါတော့တင်ချမ်းသာတော့တယ်လို့မှတ်ပါမှန်ပါပါတော်တော့ကိုနိဗ္ဗာန်နဲ့နှီးသွားပြီနှီးပါ ဒကာဓမ္မတွေအားမလျှော့ပါနဲ့ဥစ္စာလေးစားစွာနဲ့သာမှတ်ပြီတော့မှန်ပါဥပဒနာတို့ရှုမေနိဗ္ဗာန်နဲ့အနည်းလေးကြံတော့ဟာဆိုပြီးအားခဲပြီးသားရှုပါလို့သတိပေးလိုက်ပါတယ်မှန်ပါပါဥပအောင်ရိပ်မိဗလားရိပ်မိပါကဲတစ်ခေါက်ပြန်ပြောပါဦးဒီဥစ္စာရေးကြည့်လို့နော်ရေးကြည့်လို့တဲ့အထက်ဉာဏ်လေးကိုအကုန်ပြောမှာပဲပြောပြန်ပြောညာတယ်ဥပဒနာဉာဏ်မှာဥပါရင်ပြောเสียမကုန်သေးလို့ထပ်ထပ်လာတယ်မှန်ပါပါ ကဲဓမ္မရူပသနာဉာဏ်ကဘယ်ဟာကိုမြင်တယ်ဟုတ်ကောင်းပြီသူ့နောက်မှာလာတဲ့မဉဏ်ကတော့ဘာမြင်တယ်ဒါဖြင့်ခန္ဓာမရှိတာလည်းဘာခေါ်ကြနိဗ္ဗာန်နိဗ္ဗာန်ပဲအဲဥပဒနာကခဏနိဗ္ဗာန်ကိုသာမြင်တယ်မှန်ပါမဉဏ်ကအမြဲနိဗ္ဗာန်ကိုမြင်တယ်ဆိုတော့ဩသူတို့နှစ်ခုကအမတန်နိကပ်ပါလားဆိုတဲ့အဓိပ္ပာယ်ရှင်းတယ် မှန်ပါဘူးမနိကဘူးလားနိကပါဗျာနိကတယ်လို့သေချာမှတ်ပါကြဓမ္မတို့ဥပဒနာညာမပါဘဲနဲ့မဉဏ်မပေါ်နိုင်ဘူးဆိုတယ်သေချာတယ်မဟုတ်လားသိပါပါဗျာကောင်းပြီဒါပြန်ဥပဒနာညာဓမ္မတို့ဘယ်ဟာကိုမြင်တယ်တော့မှန်ပါဘူးမှန်ပါဘူးမြင်ပါဗျာကဲနောက်လာမယ်မညာဟောနိဗ္ဗာန်ဆိုတာဘာပါလဲအဲနိဗ္ဗာန်ဆိုတာလည်းခန္ဓာမရှိတာဥပဒနာဉာဏ်ကလည်းခန္ဓာမရှိတာမမြင်မြင်တာပဲမှန်ပါ ထိုကဲ့သို့မြင်မှုဘာဓုပါလိမ့်မလို့ဆိုအိုးခဏမရှိတာလဲခဏနိဗ္ဗာန်အမြင်မရှိတာကအမြင်နိဗ္ဗာန်ဒါလေးပဲကွာခြားတော့မှန်ပါဘူးဒါဖြင့်ဥပဒနာဉာဏ်ရတဲ့ပုဂ္ဂိုလ်ဖြင့်ဘုန်းကြီးတို့တရားဓမ္မတွေသေပြောပြီးဟိတာဆုံးဖြတ်ချက်ချာမှန်ပါဘူးတပည့်ကြဥပဒနာဉာဏ်ရရင်သေပြောပါဘူးဟုတ်တော့ခဏနိဗ္ဗာန်သူမြင်မကောဗျာမှန်ပါဘူးခဏနိဗ္ဗာန်သူမြင်တယ်ဆိုတော့အမြဲနိဗ္ဗာန်ကိုသူမြင်ဖို့ဆက်ရှုလိုက်ရင်အမြဲနိဗ္ဗာန်သူရတော့မှာမှန်ပါပါဗျာ ဘာပါရမီတွေဘာတွေလိုသေးလားမလိုပါဘူးမလိုတော့ပါဘူးဥဝါယအားဆိုင်မှုပဲလိုတယ်မှန်ပါပါဓမ္မပဒံ၄ပါးနဲ့အားဆိုင်မှုပဲလိုပါတယ်မှန်ပါပါကဲဒါဖြင့်ဒါကမြင်ပုံတော့ဖြင့် ရှင်းသွားကြပြီနော်ဥပဒနာဉာဏ်ဒီခန္ဓာမရှိတာကိုမြင်လေဆိုတော့နားရင်ခန္ဓာ၅ပါးပေါ်ဘူးလို့ဘုန်းကြီးအတန်ကြားတော့ဟုတ်ပါဗျာကြည်စမ်းအခုနောက်ကကိုဉာဏ်နဲ့ကိုမရှိပါဘူးအင်းဘာတွေမရှိပါလေခန္ဓာမရှိဘူးဝိညာဉ်နဲ့ခန္ဓာလည်းမရှိဘူးဝေဒနာခန္ဓာရောမရှိပါဘူးသင်ညာခန္ဓာမရှိပါဘူးအင်းနားရင်မှလည်းသကုပ္ပဒါရသောတာပ္ပဒါရဆိုတဲ့ယူပခန္ဓာရောမရှိပါဘူးဗျာဩဒါမြင်ဥပဒနာဉာဏ်ကခန္ဓာမရှိတာကိုမြင်တယ်သဘောကျကြပါလား ခန္ဓာမရှိတာကိုမြင်တယ်ဆိုတာကဲဒကာသစ်တို့ကိုမြတ်ရှိတို့သိကြပါလားသိကြပါဗျာခန္ဓာမရှိတာကိုခဏနိဗ္ဗာန်နော်ခဏနိဗ္ဗာန်ကိုသူတွေ့အောင်ရှာနိုင်တဲ့တရားဖြင့်ဒါကြောင့်သာသနာတော်တရားဆိုတော့ဥပါအောင်ကောင်းကောင်းကျေနပ်ဖို့ကောင်းပါလားကျေနပ်ပါဟမ်ဥပါကျေနပ်ပါလားကျေနပ်ပါနောက်ကဒကာရမတွေကျေနပ်ပါ ဒါဖြင့်ခင်ဗျားတို့ဒီနိဗ္ဗာန်ဥပဒနာဉာဏ်ကမှစပြီးဒီကလာနိဗ္ဗာန်ကိုသတိရိသမြင်သေးလို့မမြင်သေးလို့ရှင်ဘယ်မှာသာလဲအာလုံးတရားဓမ္မတွေမဉဏ်ပေါ်ပေါ်ရာအကြောင်းရှိတယ်ပေါ့မရှိပါဘူး။ကောင်းပြီဒါဖြင့်အလွန်လေးလေးစားစားနဲ့ကြားတဲ့စိတ်ကလေးကိုဖြစ်ဖြစ်ရှုပါ မြင်တဲ့စိတ်ကလေးကိုဖြစ်ဖြစ်ရှုပါအဲ့ဒါခန္ဓာမရှိတာကြီးမြင်ပါပဲမှန်ပါဘူး။နံတဲ့စိတ်ကလေးနှာခေါင်းနဲ့ကြည့်လိုက်နံပြီးတော့ကြည့်လိုက်စမ်း ဘာမရှိတာမြင်အဲခန္ဓာမရှိတာမြင်တာပဲဒါဖြင့်ဥပဒနာညာဒီခန္ဓာကိုစွန့်တယ်ဆိုတာဟုတ်ပြီမှန်ပါဗျာသဘောကျကြပါပြီကောင်းပြီဒါဖြင့်သုံးနံပါတ်ဥပဒေတော်ခီးရောက်ပါလားရောက်ပါဗျာသုံးနံပါတ်တရားဓမ္မတို့ခန္ဓာမရှိတာမြင်အောင်ကြည့်နိုင်တဲ့ဉာဏ်ဖြစ်လေသောကြောင့်အလွန်ကိုဖို့တန်တော့တယ်ဆိုတာသဘောကျကြပါဗျာကြပြီနော် ဒီလောက်တင်ကျေးဇူးများတယ်လို့ဥပအောင်မယူပါနဲ့အုပ်နဲ့မှန်ပါပါဥပရိပန္တိမူလဗန္နသတေရဆရာကဥပဒနာညာဒါတော့တင် မကသေးပါဘူးกว่าတဲ့အဲ့ဒါဖြင့်ဒကာရမတို့ဒါကခန္ဓာ၅ပါးပဲထားလိုက်ပါနော်ဒါခန္ဓာ၅ပါးဒါကဥပဒနာညာဆိုကြပါစို့နော်အဲ့မှာကြားကြားလို့သဘောကျလိုက်တာဆိုတော့တဏှာဟောဒါမရှိရင်တော့လာမယ် မှန်ပါဗျာကြားလို့မုန်းလိုက်တာဆိုတဲ့ဒေါသကိုမှန်ပါဗျာကြားတာဘာမှမသိတဲ့မောဟကိုမှန်ပါဗျာအဲ့ဒီလောဘဒေါသမောဟဆိုတဲ့ကိလေသာတွေဟာလာသေးရဲ့လားမရှိတာသိနေတဲ့အချိန်မှာမှန်ပါဗျာမလာဘူးနော်မှန်ပါဗျာဒါဖြင့်ဒီဥပဒနာသမာဓိဋ္ဌိဒီမြတ်ရွှေတို့ဩခန္ဓာလဲစွန့်တဏှာလဲစွန့်ပါလားလို့မှတ်လိုက်မှန်ပါဗျာတပည့်ကြမှန်ပါဗျာခန္ဓာလဲ တဏှာလဲအိုးသေဘုဒ္ဓနေပါဘောလားဥပဝင်ရမှန်ပါဗျာဒါခင်ဗျားတို့အပြောလားတဲ့အခုအပြနဲ့ပဲမရှင်းသေးဘူးလားပြတော့ရှင်းပါဗျာဒီကခန္ဓာ၅ပါးလည်းမရှိတာသိလို့စုံမိသားဖြင့်မှန်ပါဒီကနောက်ကလည်းပေါ်ခွင့်မရလို့တဏှာဥပါဒဏ်တွေကလည်းမသေးဘူးလားသိပါပါဗျာဒါဖြင့်ဝိပဿနာဉာဏ်တစ်ချက်သေးသည်အလဲကနေပြီးတောင်းနှလုံးထမ်းတယ်လို့ပဲတကားတော့နှလုံးသလုံးမှာပကုံးပေါ်ရောက်တယ်လို့ဟမ်မှန်ပါ အင်းခန္ဓာလဲစွန့်တဏှာလဲစွန့်မှန်ပါပါဝိပဿနာဉာဏ်ဤကိစ္စပါဘယ်လိုရွေးဆောင်လိရှိပါလိမ့်မလဲလို့မေးလို့ရှင်ခန္ဓာလဲစွန့်တဏှာလဲစွန့်သွားပြီခန္ဓာလဲစွန့်တဏှာလဲစွန့်ဆိုတဲ့ဒကာရမတို့ခန္ဓာစွန့်တာကနိဗ္ဗာန်ကိုမြင်တာနိဗ္ဗာန်ကိုတစ်စိတ်တည်းသာရတာတဏှာစွန့်တာကတဲ့ဒကာရမတို့တန်တရာပြတ်တယ်မှန်ပါပါတဏှာစွန့်တာကတန်တရာပြတ်ပါ ရှင်းပြီနော်ရှင်းပါပြီခန္ဓာစောနာကနိဗ္ဗာန်မြန်တယ်တဏှာစောနာကအဲအနာဂတ်တံ္ဍရာပြတ်ဖြင့်ဥပဒနာဟာဥပဒေအတော်ဖို့တတ်မှာလားတတ်ပါပါသေသေးချာချာခုအခုပြောတာတရားဓမ္မတို့ဘုန်းကြီးစိတ်ထားနဲ့ဘုန်းကြီးအမြင်နဲ့ပြောနေတယ်လို့မောင်းမိနေနော်မှန်ပါဗျာတဏှာသင်္ခရတုတ်မှာဘုရားသခင်ကိုရောမြတ်ကြီးကိုတရားကမေးလို့ဒီအိဗယ်ဘုရားဖြေနေမှန်ပါဗျာတဏှာသင်္ခရတုတ် သဘောပါလားသနာသင်္ကေယဆိုတာတဏှာကုံနဲ့တုတ်ပေါ့ဗျာအဲ့ဒီမှာသေချာဟောလို့ဘုန်းကြီးရဲ့ဒုဥ္စာသုံးဥပဒနာသမာဓိဋ္ဌိကအင်းမြလို့ကျေးဇူးများတယ်ဆိုတဲ့ဥစ္စာကိုအဲ့ဒီကယူပြီးဒီကလာဥပအောင်ပြောနေတာမှန်ပါပါရှင်းမလားရှင်းပါပါဒါပြန်ဥပဒနာဉာဏ်လုတ်တဲ့ပုဂ္ဂိုလ်များဒီခန္ဓာစွန့်ခြင်းကြောင့်လဲနိဗ္ဗာန်တွေ့ရတယ်မှန်ပါပါတဏှာစွန့်ခြင်းကြောင့်လဲသံဃာပြတ်တယ်သဘောကျ မယုံရင်ဒီဘက်ကခန္ဓာ၅ပါးရှိကြားတဲ့ခန္ဓာ၅ပါးနားတဲ့ခန္ဓာ၅ပါးရှုချီမြင်သေးရဲ့မြင်ပါဘူးခတိုင်းခန္ဓာမရှိတာ तू မသိဘူးလားသိပါဗျာခန္ဓာမရှိတာ तू သိတာသေးဒါပြန်ဥပဒနာညာသေးခန္ဓာကိုလည်းစွန့်ပါတယ်ဟုတ်လားမှန်ပါပါတဏှာလည်းမစွန့်ဘူးလားဆိုတော့ အဲခုနကမရှိတာမရှိမိလို့ရှင်မင်းကြားလို့ကောင်းတယ်စားလို့ကောင်းတယ်လာမယ်လာပါပါဗျာမလာပဲဘူးလားအခုတော့လာသေးရလားမလာပါဘူးအဲဥပဒနာဉာဏ်ကအလကနေပြီးဒီကလာဒကာရမတို့ခန္ဓာလဲစွန့်တဏှာလဲစွန့်စွန့်ရည်တတ္တိရှိတယ်တရားဖြစ်လေသောကြောင့်အလွန်ဖို့တန်တော့သည်လို့သုံးပြချက်ချပါမှန်ပါပါဗျာသိက္ကံကောင်းတဲ့ဒကာရမတွေပဲအော်ဥပဒနာလောက်တာကုသိုလ်ရတယ်လို့ခင်ဗျားတို့ကအောက်မေ့တယ် မဟုတ်ပါဘူးဗျာကုသိုလ်ရတာဘယ်ကုသိုလ်လေးတော့ဖြင့်ခွန်ကြီးဟောကုန်ဟောဘူးမှန်ပါပါသဘောကျရပါဘူးကုသိုလ်ရတာမဟုတ်ပါဘူးတရားဓမ္မတွေနိဗ္ဗာန်မြင်တဲ့သန္တရာပြတ်တယ်လို့အောက်မဲ့လိုက်စမ်းပါမှန်ပါပါဥပအောင်ဘယ်လိုမှနိဗ္ဗာန်မြင်တဲ့သန္တရာပြတ်တယ်ဒါကုသိုလ်တွေခင်ဗျားတို့ကသမညာကုသိုလ်တွေသူ့သွင်းလို့တော်ပါမတော်ပါဘူးလားမတော်ပါဘူးတဲ့သမညာကုသိုလ်နဲ့ကိုမြရွှေတိုင်းတော့ချမ်းသာတယ်မချမ်းသာဘူးလားကိုရှုလိုက်တဲ့ခန္ဓာ၅ပါးပဲနဲ့နေတော့ မရှိပါဘူးမရှိတော့သုံးမိသားမကြဘူးအဲနောက်ကတဏှာရောလာသေးလားမလာပါဘူးဟောလေဥပဒနာဉာဏ်သည်ခန္ဓာလဲဆုံးတဏှာလဲဆုံးအကျိုးပြောစမ်းပါဆိုတော့နိဗ္ဗာန်လက္ခဏာမြင်တယ်ဟုတ်လားသာနောက်တန်ត្រာကြီးလည်းဖြတ်တယ်နောက်တန်ត្រာဥဝိနာဝေသေဝေတွေကုန်ဖြတ်ချက်ဖြတ်ပါဘူး သဘောပါပါပါဒါဖြင့်တစ်ချက်သေးရှုတာဟာခင်ဗျားတို့အလွန်ကျေးဇူးများတယ်ဆိုတာပေါ်လာပါလားပေါ်ပါပါတစ်ချက်သေးဒီလိုသာမြင်လိုက်လို့ရှိရင်ဖြင့်တဲ့ဒီကသေးတို့ကိုမြတ်ရွှေတို့ဘလောက်တပြန်ကုသိုလ်တွေတဲ့ခြားပေါင်းထောင်တုံးသိသမကပါတယ်လို့ဘုရားဟောတာဟောတဲ့ ဟောတယ်ပါဟောတယ်မလားဟောတယ်ပါခဏနိဗ္ဗာန်လည်းသူမမြင်ရဘူးလားမမြင်ပါဘူးအဲသံဃာပြတာလည်းမသေးကြဘူးလားသိပါဘူးဘယ်တဏှာမမလားပဲနဲ့ပဲဥပါဒံကံတိလာစရာလိုသေးလားမလိုပါဘူးအဲဒါကြောင့်အကျဉ်းချုပ်မှတ်ထားစမ်းပါဥပဒနာရှုတဲ့ပုဂ္ဂိုလ်များမှာနိဗ္ဗာန်မြင်၍သံဃာပြတ်တယ်ကုသိုလ်ရရုံနဲ့မကပါဘူးနိဗ္ဗာန်မြင်၍သံဃာပြတ်ဩနိဗ္ဗာန်လည်းမြင်သေးတယ်သံဃာလည်းပြတ်သေးတယ်ဆိုတော့ဖြင့် သံဃာပြတ်တယ်ဆိုတော့ဒုက္ခသစ္စာပြတ်တယ်မှန်ပါဗျာနိဗ္ဗာန်မြင်တယ်ဆိုတော့ချမ်းသာတာကိုယ်ရွေးဖြစ်ရတယ်မှန်ပါနိဗ္ဗာန်မြင်တာကချမ်းသာတာကိုယ်ရွေးဖြစ်ရပါတယ်သံဃာပြတ်တယ်ဆိုတော့ဆင်းရဲဟူသွေးကိုယ်နဲ့ဥစားကွဲပါတယ်မှန်ပါသဘောပါကြမှန်ပါဟိုသိနေရကြပါလားဥဝါယမှန်ပါဗျာဝိပဿနာဉာဏ်ဤတကူဟာခါတိုင်းတလောက်ပေါ်မပြောဘူးအခုပေါ်ပြောလိုက်တဲ့အခါကျတော့မှဥပအောင်ကြီးသိရှင်းသွားပြီရှင်းပါပြီ ဒါပြန်ဥပဒနာဉာဏ်ဒီဘာဘာစွန့်ဒါကသူစွန့်ပုံပြနော်အကျိုးရှိပုံပြကြမှာဆိုတော့ဥပဒနာဉာဏ်ဒီခဏနိဗ္ဗာန်ကိုလည်းမြင်တယ်သန္တရာလည်းသန္တရာလည်းဖြတ်သဘောကျခဏနိဗ္ဗာန်လည်းမြင်တယ်သန္တရာလည်းဖြတ်ဒီဘက်သန္တရာလာသေးရဲ့ဩော်ဒါဖြင့်ဒကာရမတို့ဥပဒနာ၏အကျိုးဟာရတ္တမေရတ္တဖို့တိုင်အောင်ရောက်နိုင်ပါတယ်လို့ အငုတ်ထုတရားကနေတိုင်းပြောနေတဲ့ဥစ္စာလဲအလုံးတောင်းခံရတော့မှာပဲတန်ခါပြတ်တာကိုတန်ခါလည်းပြတ်တယ်နိဗ္ဗာန်လည်းမြင်နိုင်တယ်ခဏနိဗ္ဗာန်လည်းမြင်နိုင်ပါတယ်ဆိုသဖြင့်တယ်လည်းဖုဒ္ဓံပါလားဆိုတာဒကာဓမ္မတွေပေါ်လာတယ်နော်မှန်ပါပါရှင်းမလားရှင်းပါပါဒါဘာညာပါလဲအဲဥပဒနာညာဆိုခြင်းဆိုဝိပဒနာသမာဓိဋ္ဌိဆိုခြင်းဆိုမှန်ပါပါအကုန်အမှန်ကြီးပဲလို့သုံးပြချစမ်းပါမှန်ပါပါ ရှင်းကြရှင်းပါဘူး။ကဲဒီတစ်ခေါက်ပြောပြီးရင်မညံကူးကြရအောင်။ကဲဒီဥစ္စာဥပဒနာညာဒကာရမတို့ရှုလိုက်တဲ့အခါကြလို့ရှင်းဖြင့်မရှိခန္ဓာရိပ်မရှိတာကို तू မသိဘူးလားသိပါပါဗျာခန္ဓာရိပ်မရှိတာကို तू သိဖြစ်လေသောကြောင့်ခန္ဓာကိုလည်း तू စွန့်ပါတယ်ခန္ဓာမရှိတာနိဗ္ဗာန်လို့လည်းဘုရားကဟောလေသောကြောင့်ခန္ဓာနိဗ္ဗာန်လည်း तू မြင်တယ်မှန်ပါပါဗျာသဘောကျလားကျပါပါခန္ဓာလည်းစွန့်ပါတယ်ကိလေသာကော နောက်ကကိလေသာကိုလာခွင့်ရသေးလားမရပါဘူးတဏှာဥပါဒံကံနေလေမရပါဘူးမလာတော့ဘူးဒါဖြင့်ဒကာဓမ္မတို့ဥပါဒနာဉာဏ်သည် ခန္ဓာစွန့်တဏှာစွန့်စွန့်နိုင်တာနှမျိုးကိုစွန့်ချိုက်မှန်ပါဗျာကောင်းပြီဒါဖြင့်အကျိုးပြောစမ်းပါဆိုတော့ခဏနိဗ္ဗာန်လည်းမြင်တယ်သံဃာလည်းပြတ်တယ်မှန်ပါဗျာခဏနိဗ္ဗာန်လဲမြင်ပါဘူးသံဃာရောသံဃာလည်းပြတ်တယ်ဆိုတော့ခင်ဗျားတို့ လှုပ်တဲ့လှုပ်ထိုက်လှုပ်ကောင်းတဲ့အလုပ်ကိုတို့ဟာမသိလို့မလုပ်ဖဲနေတာပဲမဆိုလိုက်ဘူးလားဆိုလိုက်ပါဗျာတန်ရရဲ့ရှိတာကျုပ်ပြန်လမ်းများလမ်းမှာရဲ့တရားတွေဘာတွေဟောတော့ဘယ်နဲ့တော့ဘုရားတောင်အစမမြင်ဘူးဆိုထားတာပဲဟိုကြောက်တော့လည်းကြောက်ဘုရားကနာတော့မလုပ်ဘူးမလုပ်လို့ရှိရင်သံဃာပြတ်ပါမပြတ်ပါဘူးသံဃာပြတ်ခြင်းတော့ပြရတာခဏနိဗ္ဗာန်မြင်ခဏပြတ်တာပဲအမြဲနိဗ္ဗာန်မြင်အမြဲပြတ်တာပဲ သဘောကျကောင်းပြီဒါရင်ဥပဒနာသမာဓိဋ္ဌိဒကာဓမ္မတို့ကောင်းကောင်းကျေနပ်ပလားကျေနပ်ပါဗျာဒါရင်ဥပဒနာသမာဓိဋ္ဌိပြီးတော့လေးနံပါတ်ကဘာသမာဓိဋ္ဌိတဲ့မက်သမာဓိဋ္ဌိပါဗျာမက်သမာဓိဋ္ဌိတဲ့မက်သမာဓိဋ္ဌိမက်သမာဓိဋ္ဌိပြောတော့မယ်ဒကာဓမ္မတို့လေးနံပါတ်ရောက်လာပြီဥပဒနာရှိလို့ခொနဲ့ခန္ဓာစွန့်တဏှာစွန့်တာတွေများပြီများပြီများပြီဆိုတော့ အဲဥပဒနာတွေအသားတွေတက်လာပြီးဉာဏ်တွေကရင့်ရင့်ရင့်ရင့်ပြီးဒီကလာကုရိယပြီးတော့ပင်ကဗျာရိနုနိဗ္ဗိန္ဒတွေဆရှိနေသူဟာသူတက်လာပြီးဆိုကြပါစို့မှန်ပါတက်လာတဲ့အခါကျလို့ရှိရင်ဖြင့်တဲ့မဉဏ်ဖြစ်ဖို့ရအကြောင်းမှနိကမလားနိကပါဗျာနိကပြီးဒီကလာလာတာလဲဘုန်းကြီးကနိကပေးလို့လည်းမရဘူးမှန်ပါပါဘုရားကနိကပေးလို့လည်းမရဘူးခင်ဗျားတို့ကမလို့ရှူရင်ရှူရင်နဲ့ပုံပုံညာထက်လာရမှာပဲမှန်ပါပါ ရှုရင်ရှုရင်နဲ့ပုံမူပြီးညံထက်လာရမှာပဲလို့ဒကာဓမ္မတွေမှတ်ပါဘ누구ကဘယ်ညံရောက်ပြီဆိုမှတွေးစာပြောတာမှန်တာမဟုတ်ဘူးဒီဥစ္စာစာမှာကြည့်ပြောတာသဘောကျလားအဲ့ဒါမှန်တယ်လို့များသွားမယူနဲ့ဆရာကမင်းဘယ်ညံရောက်မင်းမညံရောက်မင်းကဘုံညံရောက်နေပြီမင်းကအဲတန်ခါရုပ္ပခဏ်ညံရောက်နေမဟုတ်ဘူးသူပြောတာမဟုတ်ဘူးကိုညံ ကိုကိုမသိနိုင်တယ်ဟိုအရိယာဖြင့်သိနိုင်တယ်ဟိုအရိယာမဟုတ်ဘဲနဲ့ဘုရုရှင်ကသာဆိုမှန်းပြောတာသာမှတ်ပြီလားမှန်းပြောတာမှန်းပြောတာနော်ကောင်းပြီဒါဖြင့်ဒကာရမတို့မဉ္ဉံပြောကြပါစို့စာလာတဲ့အတိုင်းနော်မဉ္ဉံကတော့ဒကာရမတို့ဖြာဆိုဥပဒနာဉာဏ်နေနဲ့ရှုပြီးဒီကာလခန္ဓာအစဉ်ကြီးဟာအရင်တော့ဖြင့်ပြောက်လိုက် အဲပြောက်လိုက်ရှုလိုက်လို့ပြောက်သွားလိုက်ခန္ဓာဆုံးသွားလိုက်အဲနောက်တစ်ခါခန္ဓာတစ်ခုပေါ်လာပြန်ဆုံးသွားလိုက်အဲဥပဒနာဉာဏ်ကတော့ခန္ဓာတို့ရဲ့အဆုံးအဆုံးကြီးမြင်မနေဘူးလားမြင်ပါပါမဉဏ်ပေါ်တော့မယ်ဆိုတော့ဒီလိုမဟုတ်ဘူးတဲ့ဒကာရမတွေမဉဏ်ပေါ်တော့မယ်ဆိုတော့ဒကာရဒီနေရာမှာကိုကြည့်နေတဲ့ညာအောက်မှာပဲခန္ဓာကိုမလာတော့တပည့်ကြလားမဉဏ်လာတော့မယ်ဆိုတော့ခန္ဓာကိုမလာတော့ဘူးကြားတဲ့ခန္ဓာ၅ပါးလည်းမလာဘူးမလာပါဘူး နာနဲ့ခန္ဓာ၅ပါးစားတဲ့ခန္ဓာ၅ပါးကြံတဲ့ခန္ဓာ၅ပါးဒါဖြင့်မညံကတော့ဘိုးဒကာဓမ္မတို့ခန္ဓာမလာတော့ကြောင့်လည်းခန္ဓာသူစွန့်ခန္ဓာမြဲမလာတော့ကြောင့်လည်းသူညာအောင်မှာဘာရှိနေတော့ခန္ဓာဒုက္ခသိမ့်တာကြီးပဲတွေ့နေတယ်ဘာတွေ့ပါလဲခန္ဓာဒုက္ခမရှိတာပဲတွေ့ဒါဖြင့်သူခန္ဓာဒုက္ခမရှိတယ်ကလည်းနိဗ္ဗာန် သဘောကျဒါပြန်မဉ္ဉဏ်သည်ဒကာရမတို့ရင့်ကျက်လာတဲ့အခါဥပဒနာဉာဏ်ရင့်ကျက်လို့မဉ္ဉဏ်ကူတော့မယ်ဆိုတော့မဉ္ဉဏ်ကတော့ဖြင့်ခန္ဓာမရှိတာခန္ဓာကိုလည်းစွန့်ခန္ဓာမရှိတဲ့နိဗ္ဗာန်လည်းသူမြင်တယ်နောက်ကကိလေသာလည်းတတ်ပြတယ်သူကသုံးချက်မဉ္ဉဏ်ကသုံးချက်နော်ခန္ဓာမရှိတာကိုလည်းခန္ဓာလည်းစွန့်လိုက်တယ်ခန္ဓာလည်းစွန့်နိဗ္ဗာန်လည်းမြင်ကိလေသာလည်းချုပ်စီပြီ မညံကသဘောကျလားမညံကဗါတဲ့ခန္ဓာဆုံးနိဗ္ဗာန်မြင်ကိလေသာကိလေသာလည်းစွန့်ပေါ်ဗျာသဘောကျသူကသုံးချက်ဝိပဿနာဉာဏ်နဲ့ထူးခြားမထူးခြားဘူးလားထူးပါဘူးဒါဖြင့်မဉ္ဇဉ်မဂ္ဂင်၈ပါးဆိုတဲ့မဉ္ဇဉ်ကတော့ဒကာရမတို့ခန္ဓာလဲစွန့်တဏှာလဲစွန့်နိဗ္ဗာန်လဲမြင်သူကသုံးချက်မဉ္ဇဉ်ကတော့ဗါတဲ့ဒကာရမတို့ အဲသဘောကျဒါဖြင့်ဒကာရမတို့နေရကြပြီမဲ့ညံပေါ်တဲ့အခါသူများမေးမနေနဲ့တော့ခန္ဓာလက်ရှာမတွေ့ဘူးသဘောကျကိုယ်တဏ္ဍာမှာအလုံးလုံးလို့ခྱི་ပေါက်တဲ့အခါကျတော့ဘ ᱹ ဓုမှမဲမနေနဲ့ခန္ဓာလက်ရှာမတွေ့ရဘူးမှန်ပါသဘောကျလားအဲခန္ဓာချုပ်ခြင်းနဲ့နိဗ္ဗာန်လည်းကိုယ်လည်းမြင်ရမယ်သဘောကျလား အဲထောက်ကြတောင်းကြနေတဲ့ကိလေသာတွေလည်းမလာဘူးသူနဲ့ဆိုင်ရာဒိဋ္ဌိဝိသိကိစ္စသီလပရပရမာသတို့မလာပါဘူးမလာပါမလာပါဘူးဒါဖြင့်မဉ္ဇဏ်ကားဖြင့်ခန္ဓာစွန့်တဏှာစွန့်နိဗ္ဗာန်မြင်သူကဘယ်နှမျိုးပါလဲမဉ္ဇဏ်ကပါတဲ့ဓမ္မတွေခန္ဓာစွန့်တဏှာစွန့်နိဗ္ဗာန်ဩဒါဖြင့်နိဗ္ဗာန်တို့ငမဲ့ရလေသလားမမဲ့ရဘူးလားဆိုတာကိုယ်ခန္ဓာကိုပြန်ကြည့်လိုက်တဲ့အခါမှာဘာမှမတွေ့ဘူး ဘာမှမတွေ့တဲ့အခါကြလို့ရှင်ဩခန္ဓာလဲစွန့်ပြီဓနိဗ္ဗာန်ပဲဆိုတော့ဓနိဗ္ဗာန်ပဲလို့သိနေတဲ့ခိုက်တံမှာလဲမဉ္ဇဉ်နဲ့သိနေတဲ့ဆရာနောက်ကကိလေသာတွေကလည်းသိနေတာအပန်းပဲဗျမှန်ပါပါမသိဘူးလားသိပါပါဒါဖြင့်ဒိဋ္ဌိဝိသေသကိလေသာတွေလည်းသိနေတော့ကြောင့်မဉ္ဇဉ်သည်သူပေါ်တဲ့အချိန်မှာဒကာဓမ္မတွေကဲခတ်ဖို့ရကခန္ဓာမရှိတာလဲသူပေါ်လို့မှန်ပါပါ နိဗ္ဗာန်မြင်တာလေသူပေါ်လို့နောက်ကကိလေသာထားကြသုံးကြမှုမလာတာလေသူပေါ်လို့ဩမဉ္ဇဉ်ပေါ်ရင်ဖြင့်ဒကာရမတို့ခန္ဓာမရှိပဲခန္ဓာမရှိတဲ့နိဗ္ဗာန်ကိုမြင်လိုက်မယ်ဆိုတဲ့ဥစ္စာဒီမှာသိကြသွားတယ်မှန်ပါပါဒါပဋိနိတ္တကနုပတိဝေရတိဆိုတာဒီပါဠိတော်မှန်ပါပါသဘောကျလား ကောင်းပြီဒါဖြင့်ဒကာရမလို့ဥပဒနာဉာဏ်နဲ့မဉဏ်ဘာထူးသလုံးလို့လူကြီးပိုင်းကမဲလို့ရှင်ဩဥပဒနာဉာဏ်ကတော့ခန္ဓာစွန့်တဏှာစွန့်နိဗ္ဗာန်ကောင်းကောင်းမမြင်ဘူးမဉဏ်ကတော့ခန္ဓာစွန့်ဩဒါဥပဒနာဉာဏ်ကနှစ်သူကနှစ်နှစ်သာအလုပ်လုပ်တယ်မဉဏ်ကသုံးဖို့အလုပ်လုပ်ရှင်းမလားဥပဒနာဉာဏ်ကနှစ်သာလို့ခန္ဓာစွန့်တဏှာစွန့်မှန်ပါ သဘောကျမဉဏ်ပေါ်လာတဲ့အချိန်ကျတော့ခန္ဓာလည်းစွန့်တယ်နိဗ္ဗာန်လည်းမြင်တယ်ဆိုတော့ခင်ဗျားတို့ဥပဒနာရှိလို့တခါတည်းဖြစ်ဖြစ်လေးလာရှုပြီးဒီကလာနေတိုင်းနေတိုင်းရှုရှုရှုရှုပြီးနေတော့ကြာတော့ခန္ဓာပြောက်ထွက်ခန္ဓာပြောက်ထွက်သွားခန္ဓာပြောက်ထွက်သွားတာဘာပါလိမ့်မလို့မေးမနေနဲ့ဒါမဉဏ်ပေါ်လာတာခန္ဓာစွန့်လိုက်ပြီ သဘောကျမှန်ပါခန္ဓာဆုံးလိုက်ပြီတဲ့နောက်ကတဏှာလည်းဆုံးပြီပြီနင်ဘာမှမတွေ့တော့ပါလားဆိုတော့အိုးဘာမှမတွေ့တာမဟုတ်ဘူးနော်ဒီနေရာမှာဒုက္ခချုပ်တာဒါပဲလို့သိတာဘာမှမတွေ့တာမဟုတ်ပါဘူးမှန်ပါသဘောကျပါဘာပါလဲဒုက္ခချုပ်တာဒါပဲလို့သိရှင်းမလားဒုက္ခချုပ်တာဒါပဲဆိုတာနိဗ္ဗာန်ကိုတွေ့တာရှင်းမလားဘာတွေ့တာနိဗ္ဗာန်ကိုတွေ့တာဒါဖြင့် ဝိပဿနာဉာဏ်ကနှစ်ပါအလုံးလုံးနိုင်တယ်ဝိပဿနာသမာဓိဋ္ဌိကမတ်သမာဓိက၃ဖြစ်အောင်၃ကိစ္စအလုံးလုံးနိုင်တယ်မဲဥပဒနာသမာဓိကနှစ်ကိစ္စသာလုံးလုံးနိုင်တယ်မတ်သမာဓိကရှင်းပြီနော်ရှင်းပါပြီ။အော်ဒါဖြင့်တော်တော်ရေးကြည့်ပါလားဥပဒနာမဲ့နဲ့အဲသောတပတိဥပဒနာမဲ့နဲ့လောကုတ္တရာမဲ့သည်ဥပအောင်တော်ချမ်းသာပါလားချမ်းသာပါဗျာမချမ်းသာဘူးလားချမ်းသာပါအဲ့တော့ကို ကိုဥပဒနာညာလုံနေတဲ့ပုဂ္ဂိုလ်လေဒါဥပဒနာညာလုံနေသေးတယ်ဆိုတာကိုလည်းအခုဘယ်သူမှမဲမနေနဲ့ဒီတိုင်းနေမှာပဲဖြစ်ပြမြင်သေးတဲ့ကာလကိလေသာဆွန့်နေမှာပဲမဲ့တော်ကမဲ့ညာရောက်တော့မယ်ဆိုတော့လေဖြစ်ပြလည်းမမြင်တော့ဘူးကိလေသာလည်းဆွန့်ပြီးဒီကာလခန္ဓာမရှိတာကိုပဲသူမြင်နေမှာပဲသဘောကျဒါဖြင့်ဥပဒနာညာကဘယ်နှကိစ္စလုံးလုပ်တယ်မဉ္ဉဏ်ကသုံးပါး ဒါဘယ်တော့မှမမေ့နဲ့ဒါဆရာရှားမနေနဲ့တော့ဒီဥစ္စာသေသေးချာချာဘုရားဟောထားပြီမှန်ပါဗျာသေချာချာဟောထားပြီတဲ့ဒကာဓမ္မတို့ကဲဥကလုတ်တက်ပလားလုတ်တက်ပါဥကအောင်လုတ်တက်ပလားကဲသူဝဒနာညာနဲ့မညာနဲ့ခွဲတောင်ပြလိုက်ပေါ့ဗျာရှိတာကလည်းခင်ဗျားတို့ဘာမှမရှိဘူးဥပဒနာလုံးလုံးမပုဂ္ဂိုလ်မှာဥပဒနာညာနဲ့မညာမရှိတယ်မှန်ပါဗျာဒါပြင်အရေရတော့ကို ကြားတဲ့ကဉာဏ်တွေကတော့ဒကာရမတွေသင်္ဍမြင်တာမှတ်တမ်းတို့တာပဲရှိတာပဲဆင်းရဲတဲ့တပည့်ဉာဏ်တွေကဥပဒနာဉာဏ်ကြီးပဲသဘောကျအပြက်ကလေးမြင်တော့ဘင်္ဂဉာဏ်လောက်တာနှုတ်ပါပေါင်းခေါ်တဲ့ဥပဒနာဉာဏ်ခေါ်ပါသင်္ဃာရုပကဉာဏ်ဆိုတော့လေးလေးရှိတယ်အပြက်လေးလေးရှိတာပဲဒီကခေါ်တော့ဘယ်ဉာဏ်နဲ့သုံးဥပဒနာဉာဏ်နဲ့သုံးရမှာပဲဒါကြောင့်ဘုရားကဖြင့်ဥပဒနာဉာဏ်နဲ့မဉာဏ်ဒါပဲဟောတော့ရှင်းမလားရှင်းပါပြီဒါဖြင့်ဒကာရမတို့ ဝိပဿနာဉာဏ်ကစလုပ်လို့ရှင်းဖြစ်မဲ့ဉာဏ်မရောက်ဖဲရှိပါရောက်ပါဘူးဘာလို့လဲဆိုတော့နှစ်နဲ့သုံးပဲกว่าတဲ့ကိစ္စမှန်ပါဘူးဝိပဿနာဉာဏ်ကနှစ်ကိစ္စလုပ်လို့မှန်ပါဘူးမဉဏ်ကသုံးကိစ္စပါအဲ့ဒါနှစ်ကသုံးခုဝရကြတော့ဘို့ကိုမျက်ရှိတို့တကတစ်တို့အလွယ်ပဲမှန်ပါဗျာလုံးဝမလုပ်တဲ့လူအတွက်တော့ရောက်လိမ့်မယ်တော့ခင်ဗျားတို့အယူမရှိနဲ့နော်မှန်ပါဗျာသဘောပါကြဗလားမှန်ပါဗျာကောင်းပြီအမနာဖို့တန်တော့ပြီတဲ့ဒါဖြင့်ဒကာဓမ္မတို့ သမာဓိဋ္ဌိဘယ်နှမျိုးပြီးသွားပြီဆိုတာဥပအောင်မှတ်တမ်းတင်ပြီးပြီလားဘယ်နှမျိုးပြီးသွား၄မျိုးပြီးသွား၄မျိုးပြီးသွားပြီဒကာရမတို့၄မျိုးပြီးသွားပြီဒါဖြင့်ဒကာရမတို့ဖို့သမာဓိဋ္ဌိကိုပြောကြစို့ဖို့သမာဓိဋ္ဌိဆိုတာမရှိဘူးလားရှိပါဗျာကဲဖို့သမာဓိဋ္ဌိကိုလက်ကင်ထားကြစို့ဝိပဿနာသမာဓိဋ္ဌိကလည်းပြီးသွားပြီမတ်သမာဓိဋ္ဌိကလည်းပြီးသွားပါပြီဖို့သမာဓိဋ္ဌိပဲကျန်တော့တယ်ဖို့သမာဓိဋ္ဌိကျန်တော့တယ်ဆိုတော့ ဖူဒီကားလို့ဆိုလို့ရှိရင်ဒကာဓမ္မတို့မက်နောက်ကကပ်ပြီးလိုက်တဲ့ဖူရှိတယ်။ဖူကနှမျိုး။မက်နောက်ကအခုမက်ညာနောက်ကလိုက်ကပ်ပြီးလိုက်တဲ့ဖူကတစ်မျိုး။ဝိပဿနာညာနောက်ကလိုက်တဲ့ဖူကတစ်မျိုး။ဖူပဲနှမျိုးရှိပါလား။နှမျိုးပဲ။ဒါသေချာမှတ်တော့မှဖူဆိုရင်တစ်မျိုးလည်းမှတ်တယ်လွယ်ကုန်ပြီမယ်။မှန်ပါဘူး။နော်။ဝိပဿနာညာမက်ညာနောက်ကကပ်လိုက်တဲ့ဖူကတစ်မျိုး။ရှင်းမလား။မှန်ပါဘူး။ဝိပဿနာညာနောက်ကလိုက်လာတဲ့ဖူကတစ်မျိုး။ ဖို့ပဲမျိုးပါမမျိုးပါဘူးဒါသေးချာမပေါအောင်ဒါသေးချာမပေါအောင်ဘုံညံကိုကနှမျိုးရှိနေတယ်ဆိုတာမှတ်ထားရတယ်ဒါကတော့ဘုန်းကြီးကဟောကြံလို့ဟောတာမဟုတ်ပါဘူးတရားဓမ္မတို့ခင်ဗျားတို့မဲ့ညာရပြင်ဖို့ဟာအလိုလိုလိုက်တာပါပဲအကာလီကောဆိုတာဒါဟုဆိုတာမှန်ပါအကာလီကောခံမင်းကျုပ်ပေးဆိုတော့မဲ့ညာနဲ့ရလို့ရှင်ဖို့ရပါလေတဲ့ခင်ဗျားတို့ဆုမတောင်းနဲ့သူ့ဟာသူလာတာပဲမှန်ပါဓမ္မနေရမလို့မှတ်ထိုက်တာပေါ့မှန်ပါ ဓမ္မနိယမဆိုတာကဒကာဓမ္မတို့မဉ္ဇဏ်ဤသောအကြောင်းအထုတ်ထားလို့ရှိရင်ဖြင့်ဘုံဉဏ်ဤသောအကျိုးကတော့ဥပအောင်မလာပါနဲ့ဆိုလို့မလာပါဘူးလာရမှာပဲသဘောကျကြပါတားလို့ရှိလို့ဘုရားလာတာမရဘူးမှန်ပါပါမန္တကြီးလာတာမရပါဘူးမရပါဘူးတဲ့သူတို့ကဘယ်နဲ့ဒကာဓမ္မတို့မက္ကအနန္တရပစ္စည်းဘုရားအနန္တရပစ္စည်းပြစ္ဆုတ်ဗံတတိမက္ကကံနာနေကရိယာကမ္မပစ္စည်းဘုရားပြစ္ဆုတ်ဗံဆိုတော့သိချာတယ်မှန်ပါပါ ကံနဲ့အကျိုးပေးပဲတဲ့ဒကာရမတို့မက်မက်ကစေနာကံလားဗျာဖိုးကအကျိုးပေးဆိုတော့ဘယ်ကနေတာမက်ပြီးဖိုးပဲတပည့်ကြဒါဖြင့်ဘုံညာနေဒကာရမတို့ဘယ်မျိုးရှိပါလဲမျိုးပါဗျာမက်နောက်ကကပ်ပေးလိုက်တဲ့ဖိုးတစ်မျိုးမျိုးပါဝိပဿနာညာနောက်ကကပ်လိုက်တဲ့ဖိုးကတစ်မျိုးတပည့်ကြပါဘုံညာဘယ်မျိုးရှိပါမျိုးပါအဲတနည်းကဘာပါလိမ့် ဝိပဿနာကပါလိုက်မဉ္ဇဏ်နောက်ကမဉ္ဇဏ်နောက်ကလိုက်လာတဲ့ဘုံဉဏ်တစ်မျိုးဝိပဿနာဉာဏ်နောက်ကလိုက်လာတဲ့ဘုံဉဏ်တစ်မျိုးသေချာမှတ်ပါသေချာမှတ်ပါဒါကဘုသူတအတွေ့ညာဟောတာစင်စစ်ခမရတို့ကျင့်တဲ့အခါကျတော့သူ့အထူးရဖို့အထောက်ရတာမဟုတ်တော့ကြောင့်ဘုသူတအတွက်သာဟောတာလို့မှတ်လိုက်ခမဟုတ်ပါဘူးဘုရားအောင်ဘယ်ကျွန်းကဟောတာ အဲဘုသူတဆိုတာဘုန်းကြီးများလည်းဘုသူတပဲပေးမှာပဲတဲ့ခမရတို့ဒါအထုရတဲ့တရားမဟုတ်ဘူးသူကဓမ္မနေမှာရည်လာနေတဲ့ဥစ္စာပဲတဲ့ဘာမှဟောเสียမလိုပါဘူးတို့တော်လည်းဘုန်းကြီးကိုခမရတို့သိစေခြင်းလို့ရှိရင်သိစေခြင်းတဲ့သဘောလေးရှိလို့ဘုန်းကြီးကပြောပါတယ်။ဂိုင်းတရားဓမ္မတို့မင်းညာကဒီနေ့ကပြောတယ်ဒါမင်းညာရှင်းတာဒါကခမရတို့နိဗ္ဗာန်ထားပါတာနော်။ မင်းညာဒီကဓမ္မဆိုဘယ်နှကိစ္စလုံးလို့ကြတယ်သုံးကိစ္စပါပါပါလေအေးခန္ဓာလဲစွန့်တဏှာလဲစွန့်နိဗ္ဗာန်လဲမြင်တယ်။ကောင်းပြီဒါဖြင့်နိဗ္ဗာန်ဆိုတာမျိုးဟာဒကာဓမ္မတို့အမြဲတမ်းခမည်းတော်ရှိနေတာပဲလို့မှတ်ရ။တပည့်ကြ။အမြဲတမ်းရှိနေတယ်ဆိုတော့ လူတိုင်းတွေ့သလားလို့လည်းမေးဖို့တော့လိုလိမ့်မယ်မှန်ပါပါအများအားရှိတယ်ပြီရှိပြီဘုရားလူတိုင်းတွေ့ဖို့ပါပဲသဘောကျမဟုတ်ပါဘူးတဲ့ရှိတာကတော့ရှိပါတယ်တဲ့အများအားတော့ရှိပါတယ်ဆိုတော့ဒကာဓမ္မတို့ဒီနိဗ္ဗာန်အာထုတ်တဲ့ပုဂ္ဂိုလ်လူတိုင်းမှာတော့အာထုတ်လို့ရောက်မဲ့ပုဂ္ဂိုလ်လူတိုင်းမှာတော့အများအားသူရှိနေတာပဲမှန်ပါပါအာထုတ်တဲ့ပုဂ္ဂိုလ်တွေအတွက်မှာတော့သူကရှိကိုမရှိဘူးမှန်ပါပါ သဘောကျမှန်ပါအဲ့တော့အာမရုတဲ့ပုဂ္ဂိုလ်အတွက်မှာဖြင့်မရှိဘူးအာရုတဲ့ပုဂ္ဂိုလ်အတွက်မှာတော့ဖြင့်ရှိပါဗျာရှိတယ်လို့သေချာမှတ်ထားပါဩဒါဖြင့်အရှိကလည်းနှမျိုးပါလားထိုက်တဲ့ပုဂ္ဂိုလ်ဖြင့်ရှိမှန်ပါမထိုက်တဲ့ပုဂ္ဂိုလ်မရှိပါဘူးရှင်းမလားရှင်းပါဘူးထိုက်တဲ့ပုဂ္ဂိုလ်တော့ရှင်းပါဘူးမထိုက်တဲ့ပုဂ္ဂိုလ်ရှင်းပါဘူးထိုက်ထိုက်မထိုက်ဆိုတာဘာနဲ့ဥပမာညမယ်အာထုအာထုအာထုတဲ့ပုဂ္ဂိုလ်ကထိုက်တယ်မှန်ပါ အာမထုတ်ဘဲနဲ့အော်နေတယ်ဆူတောင်းနေတဲ့ပုဂ္ဂိုလ်ကမထိုက်ဘူးလို့ဆိုတာမှတ်ထားကြစမ်းပါသဘောပါဗလားဒါဖြင့်ဒကာရမတို့အာထုမှရမယ်အလို့ဆိုတဲ့ဥစ္စာလေအာထုမှရမယ်အလို့ဆိုတာကိုလည်းခင်ဗျားတို့သမဗရံ၄ပါးဘုရားဟောတာမြင်သဖြင့်ဥပါဒံတို့ရှင်းပါလိမ့်မယ်မှန်ပါဗျာမဖြစ်သေးတာဖြစ်အောင်ဆိုတာအားကျရမှာမဟုတ်လားမှန်ပါဗျာဖြစ်ပြီးတာကိုလည်းပွားများနိုင်လောက်အောင်ဆိုတာကိုအာထုပါဗျာအာဒါဖြင့်သမဗရံ၄ပါးတွေက ဒကာဓမ္မသမဗရံဗောဓိပက္ခိယတရားထဲမှာသတိပဋ္ဌာန်လေးသမဗရံလေးမပါဘဲနဲ့ဗောဓိပက္ခိယတရားဖြစ်ပါမဖြစ်ပါဘူးဗျာအဲမဉဏ်ရတဲ့တရားဖြစ်နိုင်မှာမဖြစ်ပါဘူးအဲ့ဒီတဲကထူထောင်းလို့မဟုတ်ဘူးပွားများပြီးကြတာအာထုတ်ယူရမယ်လောက်ပါလားဆိုတာတော့သိချာသွားတယ်မှန်ပါပါရှင်းပြီနော်ရှင်းပါပြီကောင်းပြီနေရာကြပါပြီဒါဖြင့်မဉဏ်ကအခုသုံးပါးဆွမ်းတာတော့သဘောကျမက်ပြီးတော့ကိုဒကာရမမက်စိတ်ဒီ1နှစ်ဆိုတော့မက်စိတ်ကချုပ် ခொနဲ့ကိလေသာစွန့်ခန္ဓာစွန့်နိဗ္ဗာန်မြင်တဲ့တရားလေးစွန့်သွားမှန်ပါစွန့်သွားတော့ဒီမဆိတ်စွန့်လိုက်ပြီးဒီကလာမဆိတ်ချုပ်သွားမဆိတ်ကလည်းတရားဓမ္မတွေဥပဒနာရှိတဲ့စိတ်လို့ပေါ့မှန်ပါမကင်၅ပါးကလည်းဖြတ်ဆူချုပ်တာပဲအဲမကင်၈ပါးကချုပ်တာပဲဆိုတော့သူ့နေရာမှာတဲ့တရားဓမ္မတို့ဖိုကင်၈ပါးဆိုတာလာမှာပဲမကင်၈ပါးပြန်ဖိုကင်၈ပါးလာမှာပဲသဘောကျမှန်ပါဒါမဲ့ချုပ်သွားတော့ဖိုနဲ့ဖိုနဲ့မတွေ့ရဘူးတွေ့ရပါဘူး ကျိုင်းတာဖြင့်ဒကာဓမ္မတို့ဒီဖိုဒီမနောက်ကလိုက်တဲ့ဖိုပဲမှန်ပါမက်ပြီးတော့ဖိုးလာတာပဲတဲ့ဒီဖိုကဘာဘယ်ကျိုးကပေါ်လာတာတုံးလို့မေးဖို့မလိုဘူးမှန်ပါသူကတော့ဘာကိုစွန့်တုံးလို့မေးဖို့မလိုဘူးလားမှန်ပါအိုးဒကာဓမ္မတို့မဲ့လောက်ဖက်သူပြန်လောက်မှာပဲမက်ကဘယ်နှကိစ္စလောက်ခဲ့ဘယ်လိုလောက်ပါလဲအဲခန္ဓာလဲစွန့်တဏှာလဲစွန့်နော် တို့တဏှာမမရှိပဲနဲ့ဘိုးကဘာစွန့်မလို့မေ့ဖို့မလိုဘူးလားလိုပါဘူးအိုးဘိုးကလည်းသူကဒကာဓမ္မတို့ဟိုကအကျမ်းသတ်ဆိုသူကအတုဒဖြစ်နေတော့ဥပအောင်ရဲ့ပိုက်ရသေးတယ်လောကီဥမာပြကြပါစို့ဆိုတော့ဒကာဓမ္မတို့အမတမီးတွေရဲရဲကြီးရှာမိခဲကြီးကိုရေးနဲ့လောင်းလိုက်တဲ့အခါမိသူတို့ကြီးပေါ်လာတယ်ဟုတ်ပါဘူးဖြတ်ဆိုရေတစ်ဖောက်လုံးနဲ့လောင်းလိုက်ရေတစ်ခွက်လုံးနဲ့လောင်းလိုက် အမဲကြီးတော့ပေါ်မလားပေါ်လာပါအရေးကြီးကအမဲကြီးဖြစ်မလားဖြစ်သွားပါသွားတော့မကင်နဲ့နော်သွားကင်ပူလိမ့်မယ်မှန်ပါဘူးပူပဲဘူးလားပူပါဘာတော့အမဲတော့ဖြစ်သွားပြီမှန်ပါအရေးတော့ပြောက်ပါတယ်အရေးပြောက်ပြီးဒီကလာအမဲပေါ်ပေါက်လာညာဆိုတော့ကင်ရဲကြပါမှန်ပါဘာကြောင့်တော့ဆိုပတ္တိကြံနေအပုတ္တိကြံနေမကြံဘူးလားမှန်ပါအဲ့ဒီအပုတ္တိကိုသူကညှင်းညှင်းဖို့ပေါ်လာတဲ့တရားမှန်ပါပတ္တိကိုညှင်းဖို့ပေါ်လာတဲ့တရားအရေးကိုမက်ကညှင်းသွားမှန်ပါ အမဲရဲကအပူကိုဖိုးကညင်းမှန်ပါရှင်းမလားရှင်းပါခင်ဗျားတို့ကိလေသာကတဏှင်ရကိလေသာမဟုတ်ဘူးမှန်ပါဟုတ်လားဉာဏ်န္တာကြီးပေါ်ဉာဏ်န္တာကြီးကိုမနဲ့တတ်တာတောင်မှအနုကိလေသာကအရှိန်စောဉာဏ်နေတယ်မှန်ပါဉာဏ်နေတဲ့တွေ့ဖိုးပြန်ပေါ်ရတယ်မှန်ပါဘောရဘူးဟုတ်ပါဘူးဒါဖြင့်သူလည်းကိလေသာဆောင်တာပေါ့ဗျာဘယ်ကိလေသာတုံးလို့မဲတဲ့အခါကျတော့ဟိုမက်သက်လို့ကြံရတဲ့အငွေ့တက်ကလေးပေါ့ဗျာမှန်ပါ ဘယ်နဲ့ဆိုကြမက်တလို့အဲ့ဒီအငွေ့တက်ကလေးကပရိပတ်သမဏဘာနဲ့ဆိုတော့တဖန်ငင်းနေတယ်ဆိုတဲ့ကူကနည်းနည်းတော့အငွေ့သက်ရှိလို့သာပေါ့ဗျာမှန်ပါပါမရှိရင်တဖန်ငင်းနေတယ်ဆိုတဲ့စကားသုံးဖို့လိုသေးလားလိုပါဘူးသဘောပါကြဗလားဒါဖြင့်မက်ပြီးတော့ပါလာတော့အဲမက်ကင်၈ပါးပြီးတော့ဖိုးကင်၈ပါးလာတယ်ဆိုတော့သူလဲသုံးကိစ္စပဲလို့ပတ်လိုက်တာမှန်ပါပါသဘောကြလားကိလေသာလဲသတ်တယ်ကိလေသာလဲဆို အဲနိဗ္ဗာန်လည်းနိဗ္ဗာန်လည်းမြင်တာပဲဆိုတာသဘောကျအဲ့ဒီတော့ကိုဒီလိုယူပါတဲ့မဲ့နဲ့သူနဲ့အရှင်ဘုရားနည်းနည်းမှမထူးတော့ဘူးလားလို့မဲတဲ့အခါကျတော့ကိလေသာဆုံးတဲ့နေရာမှာလည်းအရဲနဲ့အမဲကွာတယ်ဆိုတာခင်ဗျားတို့ပြောပြီးပြီအဲငြိမ့်သွားတာကမဲ့အမဲဘူးငြိမ့်ရမှာကဖိုးဖိုး အမဲတဲ့ပူနေတဲ့ဘူကမရှိဘူးလားရှိပါဘူးအဲ့ဒါညှင်းမရကဘူးပါဘူးအေးအဲ့ဒီတော့ဘုံညာသည်မဲ့ညာတဲ့သူကတတိထက်တယ်လို့ဒကာဓမ္မတွေဆိုကြစမ်းမဲ့ညာတဲ့တတိထက်တယ်လို့ဆိုကြစမ်းမင်းတို့ကြောင့်မဲ့ညာတဲ့တတိတွေဟာတော့ဥပအောင်မဲဖို့မလိုဘူးလားလိုပါဘူးအေးဒါဖြင့်ဒကာဓမ္မတို့ခမရတို့ဒီစစ်ပြိုင်တဲ့ရတာနဲ့ နောက်ငိမ့်ညာရင်လည်းအုတ်ချုပ်ရငိမ့်ညာရင်အုတ်ချုပ်ရတာနဲ့ခင်ဗျားတို့ဘယ်အလွယ်မထင်ကြငိမ့်ညာရင်အုတ်ချုပ်ရငိမ့်ညာရခက်တယ်ဟိုမှာအစွန်ထလာဟိုကအစွဲတောက်လာတရားအစွဲလေးတက်လာနဲ့ဟုတ်ကလားသိကြည့်ပြီးတော့လို့ရအလွယ်လေးမှန်ပါပါတပည့်ကြသိကြည့်ပြီးတော့လို့ရတော့ပြန်နှစ်ဘက်ရှင်တက်လိုက်လို့ဒကာဓမ္မတို့လက်နဲ့ဂုံကြပြီလူတွေလည်းတက်ပြည့်အောင်မဖွဲ့နိုင်တော့ဘူးဆိုတော့လက်မြောက်ကြတာပဲမှန်ပါပါ ခေါင်းလည်းလည်းမြောက်ပဲနဲ့ဟိုကတ်ဒီကတ်နဲ့ညီညာရေးလောက်ရတော့မယ်ဆိုတော့မကြဘူးလားကြပါဘူးအဲဒီမှာလည်းတရားဓမ္မတို့စစ်ကြည့်ပြအောင်မက်ကလုံးနိုင်냐ဆိုလဲစစ်ပြင်းငင်းအောင်ကြတကယ်ကိုညီညာရေးအောင်ကြတော့ဘုရားမလုံးမှန်ပါဘူးမဟုတ်ရင်လုံးသူမတပါလုံးပြမယ်လို့မရှိဘူးရှိပါဘူးသဘောပါလားကိလေသာရံသူတွေဓမ္မတို့ဘုရားငြိမ်းချမ်းရေးဖြစ်အောင်လုပ်နေရပါတယ်ဆိုတော့သဘောကျကျပါပါဒါပြန်သူကနှစ်ကိစ္စလို့မပါငြိမ်းချမ်းရေးကိစ္စရယ်နိဗ္ဗာန်မြင်တဲ့ကိစ္စရယ် ခန္ဓာတော့ तू အစွန့်เสียမလို့တော့မှန်ပါဗျာဘာလို့တော့ဆိုတော့ဒုက္ခသစ္စာ तू အပိုင်းခြားเสียမှာဖိုးအပိုင်းခြားဖို့မလို့တော့မှန်ပါဗျာမကတခါတပိုင်းပြီးမင်းနေတော့ဆိုပြီးစွန့်ခဲ့ပေါ့သဘောကျဒါရင်ဖိုးကိစ္စကကိလေသာလေကိလေသာကိုလည်းငြိမ်းချမ်းရအောင်လုပ်နိုင်တယ်နိဗ္ဗာန်ကိုလည်းမြင်နိုင်တယ် तू နှစ်ကိစ္စ ရှင်းမလားဘဝဘယ်နဲ့ကိစ္စပါလဲအဲနိဗ္ဗာန်မြင်တဲ့ကိစ္စရဲ့အဲကိလေသာငြိမ်းချမ်းရေးရအောင်အေးရအောင်လုပ်တဲ့ကိစ္စရဲ့ဒါဖို့ကိစ္စသဘောကျအဲဒါကြောင့်ပါဠိတော်ကနိဗ္ဗာန်ဖလတ်တာအာရမဏပစ္စေနာပစ္စယောလို့ခေါ်လိုက်တယ်နိဗ္ဗာန်နဲ့ဖို့ပဲကွာသဘောကျလားအဲသူကဒုက္ခသစ္စာတွေဘာတွေပိုင်းခြားဖို့လိုသေးလားမလိုပါဘူးအေးမလိုတဲ့အတွက်ဘုံမှာတော့မက်တုံးကတော့ဒုက္ခသစ္စာပိုင်းခြားနေရတဲ့အတွက်မင်းနေတော့လို့လုံနေရတဲ့အတွက် ခန္ဓာကိုယ်လည်းစွန့်ဆိုပါဒီမှာဘုရားခန္ဓာဆုံးမလို့သေးလားမလို့တော့ဘူးတဲ့ဒကာဓမ္မတဲ့နှစ်ကိစ္စပဲရွတ်ဆောင်တယ်လို့မှတ်လိုက်တယ်ပါဥပအောင်တော့ကျေနပ်ပလားကျေနပ်ပါကိလေသာငြိမ်းချမ်းရအောင်ကိစ္စလည်းဘုရုကိစ္စဘုရုကိစ္စပါဗျာမဲ့ကိစ္စတွေကတော့ကိလေသာပယ်မှုကိစ္စနော်မှန်ပါဘူးကငြိမ်းချမ်းရအောင်ကိစ္စမှန်ပါထူးခြားဘူးလားထူးခြားပါဘူးအဲ့ဒီလိုသွားလိုက်သွားမှဆိုတော့သဘောကျဒါမင်းနောက်ကလိုက်တဲ့ဖိုးเจ้าကိုပြောတယ်မှန်ပါဗျာ သဘောကျလားဘယ်လိုပြောပါလဲအဲ့တော့ဒီဘုရားဘယ်နှကြိမ်များလာတတ်တုံဆိုလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ညံဖြင်းတဲ့ပုဂ္ဂိုလ်မှာသုံးကြိမ်လာတတ်တယ်တဖို့ချုပ်ပြီးနောက်တဖို့လာပြန်တာပဲဒုတိယဖို့ချုပ်ပြီးတတိယဖို့လာပြန်တာပဲညံဖြင်းတဲ့ပုဂ္ဂိုလ်မှာနော်ညံထဲတဲ့ပုဂ္ဂိုလ်ကတစ်နှစ်ဆိုပြီးနောက်ခင်ဗျားတို့တပင်တပင်တခြားစိတ်တွေဘဝင်စိတ်တွေလာတော့တာပဲနော်ပြစ္ဆကနာစိတ်တွေလာတော့တာပဲ သဘောကျကြကောင်းပြီဒါရင်ဒကာဓမ္မတို့ဒီခုဘုတုတ္တရှိအောင်လို့သာဥပါရင်ဘုန်းကြီးပြောနေတယ်နော်မဉ္ဉဏ်ရရင်ဘုံဉဏ်ရဖို့အထူးလုပ်ဖို့လိုသေးလားမလိုပါဘူးဗျာအဲ့ဒါမဉ္ဉဏ်ရရင်လည်းဘာကိုရှေ့ထားလို့အောင်လို့ဥပဒနာဉာဏ်ရှေ့ထားရမယ်ဥပဒနာဉာဏ်မှရှေ့မထားလို့ရှင်းရင်လည်းမဖြစ်ဘူးဖြစ်ပါဘူးကောင်းပြီဒါဖြင့်ပြန်ပြောပါဦးမယ်ဒကာဓမ္မတို့ဒုတိယဖို့လည်းပြောတော့ပြောရမယ်နော်ချိန်ကသိမရှိဘူး ဘုံညာရဖို့ရာကိုခင်ဗျားတို့အထူးအထောက်ရတာလားဓမ္မနိယမသဘောနဲ့လာတာလားဓမ္မနိယမသဘောနဲ့လာတာပါဗျာမဉ္ဉဏ်ရဖို့ကြတာဒကာဓမ္မတို့မဉ္ဉဏ်ကိုရဖို့အထောက်ရတယ်မဟုတ်လားမှန်ပါဗျာကဲမဉ္ဉဏ်ရဖို့ရာကိုဘယ်သူရှေ့ဆောင်မရမလဲကောင်းပြီမဉ္ဉဏ်ရဖို့ဥပဒနာရှေ့ဆောင်မရမလဲဝိပဿနာရှေ့ဆောင်လို့လှုပ်ချင်ပြန်လို့ရှိရင်ဟိုးတနေ့ကပြောရတဲ့ပြန်ဆဲတက္ကာရိရှိအရင်ဖြုတ်ရမှန်ပါ ဝိပဿနာဉာဏ်လုံးမကြံသက္ကာရိတိဖြုံးမကြံလို့ရှိရင်လည်းဒကာရမတို့အယံဖြုတ်လို့မရဘူးခန္ဓာပရိစ္ဆာသမုပ္ပါပေါ်တိုင်းသိရမယ်သဘောကျခုမှပြန်ပေါင်းတာတရားကိုရင်းပြီလားပါကဲဒါပြန်ဒကာရမတို့မဉဏ်ရကြံလို့ရှိရင်ဘာလို့ရမလဲဝိပဿနာဉာဏ်လို့ရမလဲ ဝိပဿနာဉာဏ်လုံးဝကြံလို့ရှိရင်ဖြင့်ဘာကိုရှင်းသွားရှိရအဲတက္ကရာရီဖြုတ်အောင်တက္ကရာရီဖြုတ်ခြင်းလို့ရှိရင်ဘာလို့ရခန္ဓာစိတ်ခန္ဓာပရိစ္ဆသမုပ္ပါကိုသိရခန္ဓာပရိစ္ဆသမုပ္ပါမသိလို့ရှိရင်ဖြင့်တက္ကရာရီဖြုတ်မပြုတ်မပြုတ်ခဲနဲ့ဝိပဿနာရှုနေဘယ်တော့မှမမရလို့ပါသဘောကျဒါဖြင့်ဒကာရမတို့ဒီအခုပြောခဲ့တဲ့အစီအစဉ်ဒီအလုတ်စင်ကိုပါပြီမို့လားပါပါဗျာ ဒါဖြင့်တရားဓမ္မတို့မဉဏ်ရကြံလို့ရှိရင်ဘာလို့အောင်ဝိပဿနာဉာဏ်လုံးမဲ့ကြရင်ဘာရှိထားတက္ကရာရိဖြုတ်တက္ကရာရိဖြုတ်ချင်လို့ရှိရင်ဘာရှိထားခန္ဓာစဉ်ပရိစ္ဆာမှုပါပေါ်ရင်းသိရခန္ဓာပရိစ္ဆာနာပေါ်လို့ရှိရင်နာဝိညာဉ်နဲ့ခန္ဓာပေါ်ပြန်ပြီနာဝေဒနာခန္ဓာပေါ်ပြန်ပြီအဲနှာခေါင်းမှာပေါ်လဲနှာခေါင်းမှာအဲဝိညာဉ်နဲ့ဝိညာဉ်နဲ့ပေါ်လာပြန်ပြီပြောရခုလားပြောပါဗျာအဲဒီကနေသွားမှ ဝိညာဉ်ဝေသလနာဖသဝေဒနာတဏှာဥပါဒနာဒီတိုင်းမသိရပဲဘူးလားသိရပါဘူးဒီကဲဆိုမှမသိလို့ရှိရင်လဲပုဂ္ဂိုလ်တ attva ပြောက်ပါမပြောက်ပါဘူးပုဂ္ဂိုလ်တ attva မပြောက်လို့ရှိရင်ဒိဋ္ဌိကရှိနေမယ်မှန်ပါဘူးဒိဋ္ဌိရှိရတဲ့ဖြစ်ပြမြင်လို့ရှိရင်နှစ်ပေါင်း40မကောင်း90အထုံမရဘူးမှန်ပါဘူးရပါမလားရပါဘူးသဘောပါကြပါပါဒါဖြင့်ဓမ္မတို့ဒီအရှင်ဒီအရေးကြီးတဲ့အရှင်ပဲလို့ဆိုရင်လွဲသလားလွဲပါဘူး ရှင်းပြီနော်အခုဘာကြမ်းနေတယ်ဆိုတော့ဥပသိပြီမဟုတ်လားမနောက်ကလိုက်တဲ့ဖိုးတော့ပြီးသွားတယ်ဝိပဿနာနောက်ကလိုက်တဲ့ဖိုးနဲ့ဖြင့်မှပြောမယ်ကဲယနေ့ဒီရင်တော်ကြတယ်